ဒီနေ့သာသနာတော်2550ပြည့်ဘောဇာတော်ရီ1368ခုနှစ်ဥတုဝတ္တာနာမူလရာသီတော်သလင်လပြည့်ကျော်တရနေ့ညလောကမှာတော်သလင်လပြည့်ကျော်လို့လဲသုံးတော်သလင်လချုပ်လို့လဲသုံးဘာသာရေးနဲ့ပဲချုပ်ပညာရှင်များက ကုသိုလ်မင်္ဂလာလုပ်ငန်းမှာလာပြည့်ကျော်ဆိုတဲ့လာပြည့်နာမည်လေးနဲ့သုံးဆွဲချ။နာယီဆိုတဲ့ဒုမင်္ဂလာကြတော့ကလဆုံဆိုတဲ့နာမည်နဲ့သုံးဆွဲချ။ဒါလေးလည်းဘုန်းကြီးတို့ငရွယ်သူများဘုသူတ္တအဖြစ်မှတ်သားထားဖို့နောက်တစ်ခုအခုရေးကြတဲ့ခဏဆိုရင်ခွန်၂ရက်၉လ2006 ဒါအင်္ဂလိပ်အတူရက်ဆွဲမြန်မာလိုကြတော့ခဏိတော်သတင်းလာစုပ်တရက်ဆိုတော့ကတိလေးပေါ်မှာသေးသေးတင်လေးလို့ဝိစပါဒါလာစုပ်ဆိုတဲ့အတိတ်တေကလေးဒီတိုင်းရေးထားရင် တော်သတင်းလာတရက်ဒါကြောင့်တေကလေးပေါ်မှာသေးသေးတဲ့တော်သတင်းလာက6လတကူကစုံနေုံဝါစုဝါကောင်းတော်သတင်းမြန်မာနှစ်ရ တစ်ကိုဘဝသေးသေးနဲ့ပြောက်ကလေးရဲ့6ရဲ့နောက်68အဲ့ဒါ1368ခုတော်တင်လာစုတရနေ့လို့ဒီလိုသိသွားဒါကတော့ဘုဟုတ္တငယ်ရသူများအတွက်ပြီးတော့သာသနာတော်သို့မဟုတ်သာသနာတော်နှစ်လို့ပဲသုံးရသာသနာတော်တက္ကရလို့မသုံးရဘာကြောင့်လို့ကောဇာတက္ကရအဲ့ဒီမှာသုံးတာကဂုလရဲ့နှစ် ဒါတွေကိုသက္ကိဏရစီတံသက္ကရစီတံတရားမင်းကရှင်ရင်ပညာသမုတ်အလို့သူ့ကိုသက္ကရေသက္ကရစီတသက္ကတရားမင်းရစီတကရှင်ရင်ပေးထားတာအဲဒါကြောင့်မို့သက္ကရေလို့ပြောတယ်သာသနာတော်တက္ကရိကြတော့သာသနာတော်မှာတရားမင်းကပြုလုပ်တာမဟုတ်ဘူး အထာဗျာပြိဋိဘာသာနာမဟာသဂတိ148ခုနှစ်ကဆုံလပြည့်နေ့မှာပြိဋိဘာသံမာတဲ့အင်္ဂါနေ့ပေါ့အဲတော့ကဆုံလပြည့်ရတရက်နေ့ကစပြီးတော့ရည်တွေ့ရအဲဒါကြောင့်မြန်မာနှစ်တစ်ကူတိုင်းသာသနာတော်နှစ်မကူသေးပါဘူးသာသနာတော်ကတော့ကဆုံလပြည့်ရတရက်နေ့မှမှနှစ်ကူတယ်နှစ်ပြောင်းမြန်မာကတော့သူတို့ရဲ့လောကီအရာ ဧပြီ73 74လောက်ကြာရင်တော့ဒါနှစ်ခုသွားဒါဒါလည်းပဲဘာသာရေးလူမျိုးရေးဘုသူဒ္ဓနဲ့အပြည့်မှတ်ထားကြဖို့သာသနာတော်2550ပြီဓမ္မမို့သာသနာတော်နှစ်2550ပြီဒါပဲသာသနာတက္ကရလို့မသုံးရဘူး။ဘာကြောင့်နော်တရားမင်းကသမုတ်ပေးတာမဟုတ်ဘူး။ဘုရားပြိဋိဘံစံနည်းလေးကစရည်တွက်လာတာပဲဖြစ်ပါလေ မာယနာပိတာအေးအဲ့ဒါလေးတွေလည်းဘုသူတယူရတယ်တခါနေရအုပ်ရောရောကြောက်ရောရောတို့လူတွေပြောကြဆိုကြသုံးကြကြအခုဘုန်းကြီးစိတ်ထဲမနှိမ့်မြို့တာလေးတခုရှိငွေတစ်ထောင်အားရွှေတကုံလှူပါဤဆိုတာအခုစားတောင်းနေတယ်လေဒီတိုင်းဤအမှုအားဝေဌာနာက အာဆိုတာခံယူခြင်းသဘောရှိရဖြူဆရာတော်အာငွေတစ်ထောင်ကိုငွေတစ်သိန်းကိုလူပါ၏ဘယ်ကိုထောက်မလဲဆိုတော့အာလုံးတို့ဘုရားဘာသာဝင်တိုင်းတို့ရဲ့ဘုရားပန်းတော်ရေတော်ချင်းပြီးတော့သွမ်းတော်ကတ်တဲ့အခါမှာကြည့်ပေါ့ဣမဗိနာပတ္တခရဏိယဘောဇနိယပါတယ်တော့ဤသွမ်းခဲပွဲဘောဇင်ချွချင်းဩဇာဖြားဖြားတို့ကိုကံပုတ်ဘုရားသာမြတ်စွာဘုရားအာ ဒေမိလူပါဤကုသိမိကုသောပါဤအခုတော့ငွေတစ်ထောင်အားရွှေတကုံလူပါဤသူဘာမှမသိဘူးဘုန်းကြီးမြေဥရားစားစားဆောင်နေကြီးဒီသတင်းစာတွေကြည့်ဒီတိုင်းကြီးပဲဩဘလို့များသူတို့တော့တွေးခေါ်ကြတာတော့မသိဘူးနောက်လုံနောက်သားတွေတော့တွေးမှမဟုတ်ပါဘူးရှေ့လူသုံးသားနဲ့အယံပဲလောက်ကြပြောအောင်ရောက်ကြဒုံလဘယဟန်နေခန်းည20 25 10ပါ ဆရာတော်ဆရာတော်ကြီးကဩဝါဒပေးရတာမောလာကွာရှစ်လို့လုတ်တယ်လို့သာကြည့်လို့ကြတော့ဟေးဒါနဲ့မနဲ့တန်ကအပန်း20 30ဆုံးကကြွားဖို့တပိတ်ကလေးတွေစင်မောတင်အောက်ကသင်္ကန်းသောနှစ်ခုဒူးနှစ်ဖက်ညအပေါ်ကသင်္ကန်းနှစ်ခုကိုဒါလက်လက်ရှိတ်လို့ခေါ်ပါတယ်အလေးကလေးလေးအဲ့တော့ရှစ်ဆုံးကိုကိုတော်ကြီးကိုအရွယ်စိတ်ကခြေတော့ကိုက်သူကခြေတော့ကဒူးနှစ်ဖက်ကညှက်ထားတော့မအားတော့ ဟုတ်လားလက်ကမအားဘူးလက်ကလည်းလဲလဲသေးလေးနဲ့ခြေတော့ခြေတော့ချင်းပေါ့နောက်ကလူတွေကဟေ့တို့ဆရာတော်ကရှေ့လူလှုပ်တယ်လို့လှုပ်ရမယ်ဆိုသူတို့ကလည်းဘာမှမဖြစ်ဘဲနဲ့ခြေတော့ခြေတော့ချင်းပွက်ကြရောဗျာနောက်ဘွယ်စိတ်ကဒုတက်ကဒုတက်ကကြီးတော့ဆရာကိုတော်ကြီးကဒူးဒူးချင်းပွက်တာသူကတော့ဘွယ်စိတ်ကြိုက်လို့ပွက်တာအိဗယ်ရှိတယ်နောက်လူတွေကဟေ့ဆရာတော်ကရှေ့လူလှုပ်တဲ့အတိုင်းလှုပ်ရမယ်တဲ့ကွာသူဒူးဒူးချင်းပွက်တယ်ဘွယ်စိတ်ကပေါင်တက်ကကြီးရောဗျာ အဲ့တော့ရှိရပေါင်းပေါင်းရင်းကိုပုတ်တယ်သူကတော့ဘောတိကိုက်လို့ပုတ်တာအထိပ်ပဲရှိတယ်နောက်လူတွေကတော့ဘာပြပဲနဲ့ပို့ကြဟေပို့ကြဟေပို့ကြဟေပို့ကြဟေအခုလူတွေလည်းဘာမှမစဉ်းစားမနဲ့လုပ်တယ်နောက်ကြောက်ဆရာကြီးမှဩဝါဒစကားပြောကြပါပါမှဆိုတာဖဲခွာခြင်းဆုတ်ခွာခြင်းဝေးခြင်းဆိုတဲ့လက်ကိုဟောတာတက္ကရာမနိအေးအခုကကြောက်ဆရာကြီးသိကြောက်ဆရာကြီးက တိဆိုတာကတော့တရတုကကတော့ဒီတိရဲ့ကိုယ်စလဲပဲဒါကြောင့်ကျောင်းဆရာကြီးကပြုဆရာတော်ကြီးကမင်းကုန်းစကားဩဝါဒစကားနိဗ္ဗာန်ရောက်ကြောင်းတရားဟောကြားပါလိမ့်မယ်ဒါလို့อ่ะဘုပြုဆရာတော်ကြီးမှလို့ကိုထွေးရနဲ့ကောက်ပေါက်ခြင်းတော့ငွေတထောင်အားပြုဆရာတော်လူပါကြီးဘာဒီငွေတထောင်ကဘာခံခြင်းလက္ခဏာရှိလဲအာငါနှစ်ပါးဘေးတုံညမှတ်သားတံ္ပရာတဲ့ မြတ်စွာဘုရားအာဇူဘဤဆိုမှမြတ်စွာဘုရားကဒီငွေတစ်ထောင်ကိုခံယူခြင်းသဘောရှိတာအေးအဲ့ဒါတို့အမှုဆောင်နေရသနမောတသလို့တော့อืมဥရရဒီလောက်ဘုန်းကြီးရဟုတ်လားပြက်ပြက်သားသားပြောတာတော့တို့အမှုဆောင်နေရသရောင်တောင်းတောင်းပေါင်းတောင်းတောင်းဖြစ်တယ်အေးအဲ့ဒါလေးတွေသတိထားပါသာသနာတော်နှစ်သာသနာတော်2550ဒီလိုသားရေးရတက္ကရဆိုတဲ့အသုံးမသုံးပါဘူးအားလုံးနားလဲပလား မြန်မာရဲ့ရေးမဲ့ဆိုအချင်းချုပ်ခဏတွင်တစ်အဘောပါလေလို့မလဲသေးသေးတင်ဝိစာပေါက်နောက်တော်တဲ့ဆိုတော့6နောက်68ခုဖြစ်တဲ့ကြောင့်68ဆိုရင်ဒီတနစ်တာရဲ့ရဆွဲကလေးကိုလောလောကူကူနဲ့သိသွားတယ်။လာသန်းဆိုရင်တော့တစ်ဘောကဝိစာပေါက်เสียမလို့ဘူး။မှန်ရလား။ကျူဆရာတော်ကြီးကဘုံမဟုတ်ကျူဆရာတော်ကြီးသိဒါကတော့စာသံပါတယ်။ကျူဆရာတော်ကြီးကကျောင်းဆရာကြီးက ဒီလိုလာမှာပေါ့အဲအဲ့ဒါလေးပညာသားမှာဖက်နဲ့ငွေတစ်ထောင်အားရွှေဘုံသူပါကြီးဘာခိုင်တာမှအားဆိုတော့ခံယူရင်းသဘောရှိရငွေတစ်ထောင်ကဘာသွားခံလဲအေးပြောရရင်တော့ကိုပဲရေကြီးရရောက်မှနဲ့တူပါတယ်ရေကြီးရမြောက်လဲရေဝေးကြွဖို့ပဲရှိတော့အဲ့ဒါလေးတွေတော့သတိထားကြဗျာ။ကိုက်ထားကြ။အာသနာတော်2550ပြည့်ခောသာသဂရိ1368ခုနှစ် ဥတုဝတ္တနာမူလရာတိတောတလင်းလာဖြစ်ကျော်တရနေ့ညမဟာယာငုံတိုင်းတိုင်းမြို့နဲ့မဟာယာကွယ်ကမန်ယုဗုဒ္ဓနောက်ကျော်ပဲဓမ္မရဂိတဖြူမာကြီးဟိတသာသနာပိမန်တော်ဝဲငါးချိန်မြောက်မူလရာတိမဟာစီဝိပဿနာ၁၀ရက်စက္ကန့်သာဝဲ တရားနဲ့ပြောရွှင်တရားသောယောဂီသူတော်စင်နှင့်တရားနာ အပရိသတ်တို့အားဟောကြားအပ်သည်သောတနာပိရကခုဏကနိကေထေရီကာထာပါဠိတော်လာတိဟာထေရီဝတ္ထုသောတာဓမ္မဒေသနာဒါကတော့နောက်လူများကြည့်ရင်လွယ်ကူအောင်ဆိုပြီးတော့စာအုပ်ကိုညွှန်းလိုက်အဲ့ဒီတိဟာထေရီရဲ့ ဝတ္ထုရဲ့ဆိုလိုချက်နဲ့အဓိပ္ပာယ်ကိုခြုံပြီးတော့ခေမြင် ခေအတွေးနဲ့နောက်ခေလူသားများလည်းပဲဝင်စားအောင်ပြောရည်သီဟာထေရီဤလျက်တပြက်အတွေးဘာတယ်လဲေတိဟာထေရီဤလျက်တပြက်အတွေ့တဲ့ဗျာဒါကြောင့်နဲ့ဘုန်းကြီးတို့ဒီမှာရဟန္တာကြီးဥယျာချင်း ယဟန်ကကြီးဥခင်အောင်တို့ကိုရည်ညွှန်းထားသည်ဖြစ်သောကြောင့်ဘုန်းကြီးရဲ့မိဘများနဲ့အလူရှင်တို့ရည်ညွှန်းတဲ့ပုဂ္ဂိုလ်တို့ကိုဖိတ်ခေါ်ပါမယ်မာတာပိတရောပုဒ္ဒတဒေဝီတံဓမ္မဒေသနာဇာတဌာနာအာကံတဝနာသုဏန္တုဣမံဝိမာနာ မာတာပိတရောမိဘကျေစုမြင့်မို့ဥကိုယေစုအားမျောလွန်တိတ်ပေါ်၍အိတော်လေတနုရိုက်တလျက်နေညာမမေ့ဘဝင်ခွေလေနေ၍မယာမရဏသေမေမမြင့်အနာခောသီတာရောက် လူရွာပြေထားလိုက်ပါသွားတဲ့အာလမြက်ဖြော့ဤရခြင်းနှစ်နှစ်သားရွယ်ကဘဝတစ်ပါးပြောင်းသွားွယ်လွန်သည်နန္ဒာကျေးဇူးရှင်မြတ်မိခင်တော်တော်မေရခြင်းသက်သုံးထဲရွယ်မမသက်တော်ခုနှစ်ထဲဝါတော်သုံးထဲအရာဘဝနထံဆံလွန်လေးပြီဖခင်ကြီးဥဒ္ဓမိက အမကြီးမညိုမငယ်မချိုနဲ့အလူရှင်တရားနာသူတော်ကောင်းတို့ရည်ညွန်းတကြသည်အနကဥယချင်းယနကဥခင်အောင်တရားနာပရိသတ်တို့ဤမိခင်ဖခင်ဆွေချင်းမျိုးဆက်အပေါင်းတို့သည်ဤမဝိမာနဓမ္မရှိကြီးရိုက်ချော့တိဘုဖန်ဒီပြုပြင်တတ်ခြင်းသည် ပလင်ပွေနံမာယံကုန်တိုင်းလှိုင်မြို့နယ်ငါရက်ွယ်ကမယေဘုရားနောက်ကျောဘက်ဓမ္မရကိတာဖြူမာဇိသာသနာပိမန္တောအတွင်ရှိသောဇာတဌာနာဗမ္မတကဓမ္မတာကြောင့်ရှိရိယာယာသန္တရာဘဝဘုံဌာနရှိကား အာဂနဝနာသမောင်တပါစေရနာထား၍ရှင်အာဝံပြောဖိတ်ခေါ်လေသံနာယံကြာယာခဏတော်နှင့်သောလင်မကြာလာရောက်ပါ၍ဗုဒ္ဓသာဟံဝါရှင်မြဝတ္တငါဖြင့်တင်လွန်ခြေယုံ ပလင်ဘုံဝဲ ညာဟုံကိုမြူတတုချက်တံသာယဟံဤဒေဒီတာရှင်မင်းကိုသာသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနံဗိရကသုံးကနိကေ900ယအင်္ဂါကိုတံဓမ္မခန္ဓာ7000 4000 ထေရီကာတာပါဠိတော်တွင် ပါဝင်သည့်တိဟာထေရီဝတ္ထုသုတ်တံခေါ်တိဟာထေရီလျှတပြည့်အတွေ့လို့ဆိုတဲ့ဓမ္မကထာဒေသနာတော်ကိုသူနာတုကြည်သာရှင်ပြအာယဝံပြောသာတော်ထာမောက်ကောင်းညိုရောက်အောင် ဝမ်းမြောက်ဝမ်းသာအပြေးကလေးလာရောက်ခါနာကြနိုင်ရပါစေကုန်တည်းဥမချနဲ့ပါဗျာမထဲနဲ့မလို့အပ်ပါဒါကြောင့်မိဘဖိတ်ခေါ်သံကြားရတဲ့တရားနာသူတော်ကောင်းတို့ဟာလည်းပဲ မိဘနှစ်ပါးမှမွေးပွားဆင်းသက်လာသူတွေဖြစ်ကြလေသောကြောင့်လောကမှာလျောက်ပြပနေအောင်ယူယူရနိုင်ပါတဲ့မယားမိမပနေအောင်ယူယူရနိုင်ပါတဲ့သာသမီဘလောက်မွေးမွေးမွေးနိုင်ပါတဲ့ဒါကြောင့်ဘုန်းကြီးတို့7 days ဆိုတဲ့စာဆောင်တစ်ခုမှာနာမည်တော့မမှတ်မိလိုက်ဘူးနိုင်ငံညာသားတယောက် မိမယူထားတာ39ယောက်သာသမီမွေးတာက89ယောက်ဓာတ်ပုံမြင်တကွပါပါတယ်88နှစ်အဲ့ဒီမှာ28ကြိမ်ပြတ်ဆဲပြီးတော့2ကြိမ်မုတ်ဆိုးဖို့ဖြစ်ခဲ့ပါတယ်တဲ့ဗျအဲ့တော့1999နှစ်ပုဂ္ဂုနဲ့မဒံအာဂမတိအစ္စမေလဆိုတဲ့ 52နှစ်အဖွားကြီးနဲ့နောက်ဆုံးအိမ်အောင်ပြုပါတဲ့။ဒါကြောင့်လျောက်ကြပြလျောက်ယူရရနိုင်ပါတဲ့။သာသမီဘလောက်မွေးမွေးမွေးနိုင်ပါတဲ့။မယားမိမပြလျောက်ယူရရနိုင်ပါတဲ့။တို့ဇတ်တော်တစ်ခုမှာမိဖုရားတစ်ယောက်ယောက်ျားပေါင်း65ယောက်အထိယူထားတာပါပါလေ။ဒါပေမဲ့လို့တကူတော်ဝါမှာပြည့် အမေဆိုတာတယောက်အဖေဆိုတာတယောက်သာရှိဖြစ်ပါတယ်။မယရာပိဋကတဘဝတာရင်စားပြမရနိုင်တာကအမေနဲ့အဖေတဘဝရင်စားပြမရတာဘယ်သူတွေပါလဲအေဒါယဗုဒ္ဓမြတ်စွာကမာတာပိတုခုနောအနန္တောအဲ့မှာတဝဲမှုနဲ့ရေးတာတို့လူရဒေါဒေါနဲ့ အင်္ဂလိပ်စာပေကြတော့ဒီဧတဒီဧတဝအိယအာရိရပိဘဘုဒ္ဓစာပေမပိဘဖြစ်နေအနန္တောအနန္တောနဲ့ဆိုရအနန္တောမာတာပိတုခုနောအနန္တောပိယောသုတဝေမုသမာတာပိတုခုနောအဲဒီမှာပိတုရှိတာပိတုပိတုနဲ့သံဃာကြီးတွေနဲ့ပါသေးတယ်ပါသောထက်ကဒါကြောင့်မာတာပိတုခုနော အနန္တောမယောရာကောက်ပြသောဆိုပြီးတော့ထားမိဘကျေးဇူးလွန်တရားကြီးမှလိုပရဝီဝေလူကပတ္တတို့နေတိုင်းလောကိုင်စားတော့ကြတဲ့မြေကြီးဟာယူဇနာနှစ်သိန်း၄သာဒီခေယူဇနာဆိုတာမသုံးမဆွဲနာမလဲကြတော့ဘူးဒီဝနဲ့တရွာတမျိုးနဲ့တမျိုး တနိုင်ငံနဲ့တနိုင်ငံဘယ်နှမိုင်ဝေးတယ်လို့မိုင်ငူသာသုံးဆွဲကြသဖြင့် ယူဇနာနှစ်သိန်းလေးသောင်းကိုတယူဇနာရှစ်မိုင်တို့အင်္ဂလန်ဒစ်ရှနာရီနည်းနဲ့တွဲရ6သိန်းအဲအဲဘုန်းကြီးတို့အဲတက်တန်း9သိန်းနှစ်သာမြေကြီးရဲ့မိုင်ဘယ်လောက်လဲတက်တန်း9သိန်းနှစ်သာနဲ့အဲ့ဒါလောက်ထူတဲ့အင်အားကောင်းတာပဲမဲ့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာနိုင်စာပါခ ထိုမြေကြီးသည်ဝါရွက်ကလေးပမာဏအရှုံးပေရပါတတဲ့။ကိုင်မိဘကျေးဇူးမြော်ပူဇော်ရအောင်လိုက်ဆိုကြပါ။တသံကိုသိန်းနှစ်သောင်းမိုင်မောင်ကျေစွာပတဗျာခေါ်မိဒီမြေကြီးဟာ ပထဗျာဆိုတာပါဠိရည်ကြီးရမြန်မာစကားပထဗျာခေါ်မိဒီမြေကြီးဟာတို့မိတို့ဖနိုင်ချမေတ္တာဝါရွယ်မြရှုံးရတဲ့အချာနမနတိနေရူနာဝမေကံ ုန်းကြီးတို့များစွာဘုရားကတောင်တခတောင်မှမြင့်မတော်မြင့်ဆုံးတဲ့ယနေ့ဓာတုဗေဒသိပ္ပံလောကဓာတ်ကတော့ရှာလို့မတွေ့တာပဲလားလက်မခံလို့လားဧဝရက်တောင်မြင့်ဆုံးရင်လွတ်သမုတ်ကြအဲဒီမြင့်မတော်ဟာမြေပေါ်ရဲ့အထက်မှာယူဇနာပေါင်း7000နဲ့4000ဒါကမိုင်ပွက်လိုက်ရင်6သိန်း9000 2000ပြောပလောက် အဲဒါလောက်မြေမောက်ပေမဲ့လို့တို့အမေတို့အဖေတို့ရဲ့တည်တည်မေတ္တာ၌ဆာပါကအဲ့ဒီမြင့်မို့တောင်ကြီးဟာနွားချူကလေးတော့ရှုံးပေးရပါတည်းဘုဇောရအောင်6သိန်း9000 2000ဆောင်းမြင်နာမြင်မခေါ်မိတောင်ကြီးသေးလား သေလာကပါဠိစကားတောင်ကြီးရမြန်မာစကားမြင်းမို့တောင်မြင်းမို့ခေါ်မိတောင်ကြီးသေလာဒုမိဒုဖနိုင်စာမေတ္တာနွားကျူမြရှုံးရသေးအချာနာမသုဇကဝါလံသူရှိကရာ အရှိကျော်နောက်ကျော်တောင်ကျော်မြောက်ကျော်အလဲကောင်းမြင့်မို့တောင်အဲ့ဒီလေးကျွန်းတမြင့်မို့ကိုစัจ java လာတခုဆိုတယ်ယူဇရာနေအပြည့်တသိန်း2350ဒါကိုမိုင်ဖွဲ့လိုက်ရင်9သိန်း7600ပြောကြည့်အဲ့ဒါလောက်ကျင့်ဝင်ပေမဲ့လို့တို့အဖေတို့အမေ တို့ရဲ့ခြေကျွမေတ္တာ၌သာပါကအဲ့ဒီစัจ java လာသည်အချီလေးတွင်းနဲ့ချုပ်အပ်နှစ်ဖားပေါက်ကလေးမြရှင်မြောက်အရှုံးပြရပါတဲ့ပူဇော်ရအောင်ကိုသိန်းရှစ်သောင်း9600မိုင်တာကျေတောင်းကျွမ်းမောင်စัจ java လာလူမီတို့ဖ နိုင်ချမေတ္တာအနဖာမြရှုံးရသေးအချာနာမလေးသမုဒ္ဓပါတိကယထာဗုဒ္ဓဆာဆိုကတော့အဲ့ဒီမြင်းမတောင်ကြီးရဲ့အရှိပဲအနောက်ပဲတောင်မဲ့မြောက်ပဲသမုဒ္ဒရာတစ်ခုစီရှိတယ် နိဗ္ဗာန်လောကရာကတော့အာတိမုဒ္ဒရာဓာတိမုဒ္ဒရာဒလနိမုဒ္ဒရာပိပိမုဒ္ဒရာဣန္ဒိယသမုဒ္ဒရာစသည်အဲဒီလိုကတော့ပြောကြထားဘုရားမြတ်စွာပြောတဲ့သမုဒ္ဒရာတစ်ခုရဲ့ရေအနက်ဟာယူဇနာပေါင်း7000နဲ့၄တာယူဇနာပေါင်းမလားအဲ့ဒါကိုမိုက်ဖွက်လိုက်ရင်6သိန်း9000 2000ပြောကြည့် ဒလောင်နဲ့ဆိုင်လာပြီမလို့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာ၌သာပါကအရိသမုဒ္ဒရာရေတိဒဇတပောင်ကြာရောက်နေတဲ့မိုးပေါင်းနဲ့မောက်ပမာဏအရှုံးပေရပါတဲ့ဥဒောရအောင်6သိန်း9000သော2000ဆောင်နဲ့စွာသမုဒ္ဒရာခေါ်မိ ရေကြီးစလားစလားဆိုတာပါဠိစကားရေဆိုတာမြန်မာစကားသမုဒ္ဒရာခေါ်မိရေကြီးစလားကိုမိတို့ဖာနိုင်စာမေတ္တာတပေါက်မြရှုံးမြနေပမာ နမငါအာဂသောမိနိတုံတကပြလဲလဲမိုးကောင်းငင်ကြီးယူဇနာမိုင်တိုက်တာမဲ့တွင်မြေကြီးနဲ့တူမြအေယူဇနာနှစ်သိန်းလေးတောင်ကိုမိုင်ပွက်လိုက်တော့တသန်းကိုသိန်းနှစ်သောင်းကောင်းငင်ရဲ့အကျယ်မိုင်ပေါင်းဘလောက်အဲလောင်ကျင်းမိမဲ့လို့တို့အဖေတို့အမေတို့ရဲ့ကျေးဇူးမေတ္တာနိုင်စားပါက အဲ့ဒီကောင်းငင်ပြာသည်ရှိရွက်ကလေးပမာဏရှုံပြရပါတဲ့ပူဇော်ရအောင်တတန်ကိုသိန်းနှစ်တောင်မိုင်မောင်ကျေစွာအဇတဝေဟင်မိုးကောင်းငင်မြာအဇတဆိုတာပါဠိစကားဝေဟင်ကဆိုတာလည်းပါဠိစကားကောင်းငင်ဆိုတာမြန်မာစကားဟုတ် အဇတဝေဟင်မူကောင်းမြင်ပြဒုမိဒုဖနိုင်စာမေတ္တာဇီရွဲ့မြရှုံးရသေးအချာကဘာလောကဓာတ်မှာအကြီးဆုံးဘဏ္ဍမျိုးပါရိပါလိမ့် အကျင်ဆွဲပြီးတော့ဟမ်မေ့တာများကန်တရိုက်ယူထားသလားမပြောတတ်ဘူးရေကြီးရဲ့မြင်းမတောင်ရဲ့စကြဝဠာရဲ့သမုဒ္ဒရာရေရဲ့သမုဒ္ဒရာနဲ့မရဘူးရေတက်အောင်ယူရသမုဒ္ဒရာရေရဲ့ကောင်းခင်မြာရဲ့မလောက်ပင်ကြီးမမြင့်မောက်ကျဲပြနဲ့ဆိုင်ရပေမဲ့ တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာ၌စာရင်ပြိတ္တရေမြေကြီးရဘလောက်ဝါဝါဝါဝါဝါဝါဝါဝါဝါဝါဝါရွက်ကလေးလာမြင်းမတောင်ကနွားနွားနွားနွားနွားနွားနွားချူကလေးလာစัจ java လာကချုပ်ချုပ်ချုပ်အနဘာပေါက်ကလေးလာသမုဒ္ဒရာရေကမိုးပေါက်နင်းပေါက်လာကောင်းရင်ပြာက ကြီးရလားတဲ့ဒါကြောင့်ကိုမိကိုဖနှစ်ပါးဘယ်တော့မှ မမေ့ကြနဲ့အတဏ္ဍဆုံးလောကီလောကုတ္တရာဤတို့ဖြင့်ကျေးဇူးလဲဆက်ကြလောကီနီးနဲ့ဖြင့်ဆက်ချင်တယ်လို့စမကုန်ဘူးနောက်ဆုံးထေချအောင်ပြောရရင် သာသမီများဥစ္စာပစ္စည်းကျွယ်ဝမီလီယနာမီလီယနာဖြစ်နေမဲ့ဆိုရင်အမေရဲ့ခန္ဓာကိုယ်လုံးဖန်ရအမောင်း အဖေရဲ့ခန္ဓာကိုယ်လုံးဖအရာမောင်းတဲ့တူစွာရွှေတွေကိုအည်ကျုံငွေတွေကိုအည်ကျုံရွှေရုပ်တုငွေရုပ်တုပြုတ်ပြီးတော့အမေဖေးဖေးတော်လဲကျေးဇူးမကုံနိုင်ဘူးတဲ့တတ္တသီလသုတ္တသာအဲတတ္တသီလပါပါလေဟုတ်နဲ့နော်အကျွေးရတဲ့မဝင်ကားတွေကျွေးရကျွတ်နှပ်ပါ သတ္တသီလစာခပညာဤလေးပြာသဗ္ဗမိဘကျေစုလာသတ္တတဲ့သီလစာခတဲ့စာခဆိုတာဒါနပါပဲနောက်တစ်ခုကပညာအဲ့ဒီ၄မျိုးနဲ့ကျေစုသမ္မာကျေတတဲ့တိုင်းတော်ပြီဒါကြောင့်ကလေးဝိညာဉ်ချင်းဆိုတာလဲဘုန်းကြီးတို့ရဲ့ယဟန်တကဥခင်အောင်ဆိုတာလဲဘုန်းကြီးတို့ရဲ့ယဟန်တကများဖြစ်ပါတယ် ဘုန်းကြီးတို့တိမ်ထပ်ပြီးတော့ထားကြတဲ့တိမ်ထယဟန္တကယဟမရိယ86ဦးလောက်ရှိမှာလို့တော့မလို့ကျင်ပါဘူးအသက်တရားပြည့်အောင် နောက်တာ30နှစ်မောင်24ဦးလောက်ပေါ်ရင်တော့တရားတော့ပြည့်ပါဒါပေမဲ့ယဟန်တစ်ခါမလို့ကျင်ဘူးယဟန်တစ်ခါမှ ယန္တကဆိုတာကိုကြည်ရလို့ထယခန္ဓာတဲ့ကိုတော့သာသနာရေးဘာသာရေးဘာတွေဘာတွေလုပ်နေအဲ့ဒီလုပ်နေတာကိုများများမပေးနဲ့သူ့ရဲ့သားသမီးတွေကတစုပေးချင်တာဘုန်းကြီးတို့ကြောင်းကြီးဆောက်တရားနာက86ဦးရှိတယ်ဆိုရင်သူတို့သားသမီးပေးမှဟာတစုတစုပေးရင်တော့အဲ့ဒီကြောင့်ရွှေချတယ်တိုင်းတော့ပါပြီဒါကြောင့်အဲ့ဒါနည်းနည်းနော်နော်လေးနဲ့တော့ယဟန်တစ်ခါတော့မလုပ်နဲ့ ဖြစ်ရင်လည်းဖြစ်ပြီးသားမဖြစ်ရင်လည်းမဖြစ်တော့ဘူးပဲရှိတော့တယ်တက်တော်က65ဝါတော်က46အဲသာသနာသက်တမ်းနေအပြင်တွေ့ရင်ယဟမဝ46ဝါသာမဏေက9ဝါပေါင်းလိုက်တော့53ပြိတ္တာခိုင်းတော်ပြီတဲ့ယနေ့ဟောနာကြီးညိုကြမာခပါတယငါအမရကြ တီဟာထေရီဤလျက်တပြက်အတွေ့တဲ့လောကတူတူငါငါတွေးကြအဲ့ဒီတွေးတာကနေပြီးတော့ဒီနိုးသောအကြံပေါ်ပေါ်တဲ့အကြံသသိမ့်တန်အဲ့ဒီအတွေးကိုအကောင့်ထိဖော်နိုင်ဖို့အရေးကြီးတွေးလိုက်တာတော့ရှင်းတော့တောင်မြောက်လေးပါဘဝကိုပေါက်နေတာပဲဒါပေမဲ့အဲ့ဒီအတွေးကိုအကောင့်အထိမဖော်ကြဘူး ဂိုင်းဒီတော်ပြိဋ္ဌာရေဖာတဲ့လောကမှာတရင်နိုးတော်အကြံပေါ်ပေါ်တဲ့အကြံသသိမ့်ကြအခုတရားထေရီရဲ့လျှက်တစ်ပြက်အတွေ့လေးကတော့အဲ့ဒါသသိမ့်တော်မကတာ။ဘာကြီးလို့ဆိုနိုင်ခိုက်ပြောတာနည်းနည်းများသိငယ်မလား။မိုက်တီးရဲ့လျှက်တစ်ပြက်ရိုက်ချက်ဆိုတာလို့ဘုန်းကြီးတို့ကလည်းသီဟထေရီရဲ့ လျှာတစ်ပြက်အတွေ့လို့လူကြီးသူမိုက်လူကြီးသူရုပ်တွေအတွက်ထက်မတွေးပါကလေးသူငယ်မျိုးဆက်တဲ့တို့အတွက်ပဲတွေးပါလူကြီးသူမိုက်တွေကရှက်ကြောပြတ်ဆုံးမလို့မရဘူးအဲ့တော့ကလေးတွေငယ်တော့အနာခမျိုးညွန့်များအတွက်သာလဲဘုန်းကြီးတို့ကတားစုပြီးတော့သီဟာထေရီဤလျှတစ်ပြက်အတွေ့တဲ့အဲ့ဒါကြောင့်ပရိသတ်ကြီးတဲ့ထိုသီဟာထေရီဆိုတာတခြားမဟုတ် မြတ်စွာဘုရားလက်ထက်သက်တော်လူရကာလတုန်းကနာမကျော်သီဟစစ်သူကြီးဆိုတာရှိခဲ့ဘူးလေ။မြတ်စွာဘုရားတရားတော်မှာနာဟုကျင့်သုံးပွားများအားထုတ်လို့သောတာပန်ဖြစ်သွားတယ်။သောတာပန်ရှိဖို့ချုပ်ကြီးပေါ့။တမိတာကိုရွတ်ဆောင်ပါအေးအခုကကလောကီတစ်ဖက်မြင်ကြည့်တော့သာသနာရေးကိုကြောခိုင်းရတော့မဲ့ပုံမျိုးဖြစ်နေကြတာ ပြောရရင်တော့ပြမူရရတံဆိုတဲ့လွန်နန်းလောကဟာသာသနာရေးနဲ့တော်တော်ဆက်ပြတ်ဒီနေ့ရန်ကုန်ကဘာဤသာသနာဤဌာနသွားကြည့်အကြီးအကျယ်အငယ်လားမိမသားကစပြီးတော့ဘုန်းကြီးတစ်ပါးလာရင်နေရာအထမကြီးကလထိုင်ကြီးနဲ့ထိုင်ဘာလို့လာတာဘာကိစ္စလဲပြောတရေမရေစီလို့ဒီလောကလို့သူတို့လှုပ်တာလှုပ်တာဘာသာကိုလုံးဝထက်မကြဒါကြောင့်ဘုန်းကြီးတို့နဲ့မတည့်ဘုန်းကြီးနဲ့မတည့်တာမဟုတ်ပါဘူးသူတို့နဲ့သာသနာနဲ့မတည့်တာပါ ရသွားပြီဝန်ထမ်းလောကကရှိတဲ့ရာပြုစီစဉ်ဂုဏ်သင်အနာအဲ့ဒါလေးကိုပဲအဟုတ်ထင်ပြီးတော့ဒီအတွက်ကိုပဲဦးစားပေးနေကြဘာသာနဲ့သာသနာအတွက်အကျိုးမပေးကြဟောဒီတရားစစ်သူကြီးရတာသာသနာအတွက်သူ့အိမ်ကိုဖျားမှုရှိတာကမကြမကြဆွံ့ကြွေအဲ့တော့မြတ်စွာဘုရားကိုရမကြီးကလည်းပဲတာရင်တာရင်ဆိုတာလိုပဲကုသိုလ်ကိစ္စ ဒကမဒကာဒကမတို့ရဲ့လုပ်ငန်းအကျိုးကြီးမှာပုံတရားဟောပြရတာပေါ့။ဘာဟောပြလဲ။အေးအဲ့ဒီမှာတိဟရှစ်သူကြီးရဲ့နှမကမွေးတဲ့ကလေးမလေးတယောက်ရှိ။မျက်လုံးမျက်ဖဏရာနေတာခန္ဓာကိုယ်ဆက်အပေါက်ချိုးသားအင်မတန်မှသူလှပ်ပါတယ်။သူ့နာမည်ကလည်းဥယီကနာမည်ကြီးတဲ့ပြင်ဥယီကိုအမိပြုပြီးတော့သီဟာအမျိုးသမီးလေးမတ်သီဟာပေါ့။ ဘယ်သူပါလဲတိဟဆိုတာရဲရင်ရင်တိဟဆိုတာဟိုကအဲ့ဒီလေအမျိုးသမီးကိုရေးချလိုက်တယ်သူရဲ့ဥကြီးတော့ကြတာတိဟပုံးလိမ့်မို့သူကတော့တိဟလို့ထားသူကတော့တိဟတဲ့သူကလည်းဘုရားတကာနာနီဘုရားတကာကျောင်းတကာနာနီကျောင်းတကာတငါနာနီမဟုတ်သွန်းနာနီအပြူကြီးနာနီရဲ့ဆေးလိမ့်မီးနဲ့ထိုးခံရတတ်တယ်သတိလည်းထားရအောင် အေးအဲ့ဒါကြောင့်တို့တရားဓမ္မများရှေးတော့မှကိုသားလေးသမီးလေးအရွယ်ရောက်လူနာမြောက်ပြီဆိုရင်အေးလက်ကမဖြစ်ဘူးဘုရားသွားကြောင်းနဲ့အပခေါ်သွားကြတာသမီးကိုစောင့်ရှောက်ခြင်းဘာသာရေးသိမ့်သွင်းခြင်းအခုကတော့ဗျာဆယ်နှစ်မပြည့်သေးဘူးဘာသာကတသိနဲ့တခါတည်းမြို့ကိုပတ်လဲတာအကုန်လုံးပြီးပြီအင်းလောကကြီးတော့ပြောကျင်တော့ပါဘူးသောခင်ရဲ့ အဲအပြက်မြင်တယ်လို့ဆိုများဆိုကြမလားအစိုးမြင်ဝါဒီသမားတယောက်လို့ပြောကြပြောကြမလားလောကဟာဘာသာနဲ့ညီကြီးမှုတွေအတော်စိတ်လုံးနေကြတယ်။ကိုင်းတာသူကတော့ဘိုင်းတောင်ကြောက်ပြီးဘာမျိုးဖို့တူမပြောပဲစိုက်မိလိုက်ဖဘာလူမမျိုးချက်မာယုဆိုတာလို့ပဲဥယီတော်ရဲ့သွေးစာပြီးတော့ယရဏသုံးပါအမြတ်စိကမိကိုကြီးညိုလေးစားညသောဘုရားက အဲ့ဒီတေဟစစ်သူကြီးရဲ့ဆွံ့ကျွေးမှာတရားဓမ္မဟောပြီအဓိပ္ပာယ်ကတော့မဟမဟသောမနုသော လောကေဒောတနာပောတနာဓိနာဒေနမကံကမ္မံကရောတုလောကဟိတယုကံနဲ့လောကေလူရနာယလောကတ၌မနုသောလူဆိုတဲ့ပုဂ္ဂိုလ်သည်မဟခော အဖိုးများစွာထိုက်တန်လှပါပေ၏တန်မိုးအကြီးဆုံးဟာလူပဲတန်မိုးအကြီးဆုံးဟာဘာလဲကုသိုလ်နဲ့ဖြစ်ရဒါကြောင့်ပရိသတ်ဤတိုင်းတန်၌သာကြည့်ရဲ့တို့ပုရုဇဉ်သောတာသောတာပန်တဂရကအနာဂယဟနာပိစိကဗုဒ္ဓတွေဆိုတာအရိယာပုဂ္ဂိုလ်အဲ့ဒီအရိယာပုဂ္ဂိုလ်တွေဟာ ဗြဟ္မာကလည်းဖြစ်နိုင်တယ်တရားကလည်းဖြစ်နိုင်တယ်နတ်ကလည်းဖြစ်နိုင်တယ်လူ့ကြောင်ကလည်းဖြစ်နိုင်တယ်ဟောအဲ့ဒီသောတာပန်သဂရကနာဂယဟန္တာပိဋကဗုဒ္ဓတို့ထက်ပို့၍တာ၍ချွန်၍လွန်၍မြတ်သောသမ္မာသမ္ဗုဒ္ဓဘုရားအဲ့ဒီသမ္မာသမ္ဗုဒ္ဓဘုရားလူကဖြစ်တာတို့ဘုရားဘာကဖြစ်တယ်ဇမာကဘုရားဖြစ်တယ်လို့ဘယ်နာရောခံမှမရှိဘူး တရားတွေနတ်တွေလူဖျားဖြစ်တယ်လူဘယ်နိုင်ရောခါမှမရှိဘူးလူကသာဘာဖြစ်တယ်လဲဒါကြောင့်မေကောမနုသောလောကေလောကေလူရွာနတ်ရလောကတ၌တဲ့လူရွာကမ္မ7ဘုတ်နတ်ပြည်6ခါအဲဒီမှာကာမ7ဘုံပါနောက်ပြမကရူပပြမက20အရူပပြမက4ဘုံအဲဒီ30ဘုံအတွင်းမှာမနုသော လူသည် မဟကောအဖို့များစွာထိုက်တန်လှပါပဲယွာတံဘူကြီးနာပါပဲဤတဲ့ဟောအေးတန်ထိုလူဆိုထက်ပုဂ္ဂိုလ်ကိုမာတာပိတရောမိခင်ဘာခင်ကျေသူရှင်တို့သည်ဘောတနာတောတနာဓိနာနို့ကြတိုက်ကြွေစာစာကြွေမွေကျဲတို့မှတပါ ချောမြူပြောရွှင်အောင်ဆိုပြီးတကားလာချင်းရာတို့ဖြင့်ပရန္ဒီကောင်းစွာမသွေကျွေးမွေး၍လာခဲ့ပါပေ၏အဲ့ဒီအချင်းမြင့်လူသားကိုမိဘနှစ်ဖြာတွေကအေတို့တနေ့ကပြောသလိုလူကလေးရငိုခိုးပန်းလို့ပေဟာကိုပြူကိုဝါနဲ့ကဲဖန်ခဲလာပေအိုးအေအေအိုးအေအေလူကလေးတဲ့ဆော့တရား မေထီလာကနောအောက်ကဖာကောက်ခဲ့ပါဖာပါလင်တကောင်ပိပပပါလင်တကောင်ပိပမျက်လုံးကကြောင်တောင်းတောင်းနဲ့ဟာကောင်းကသေးအိုအေးအေးအိုအေးအေးတဲ့ဟောမိုးပေါ်မှာတိမ်တဲ့လုံးတိမ်ဖုံးမှလို့အမိုးပေါ်မှာကြဲတဲ့လုံးတိမ်ဖုံးမှလို့လမသာတာတဲ့အခါသာပါလိမ့်မယ်တာတဲ့အခါသာပါလိမ့်မယ်နရိဝသူဖန်ခြင်းနဲ့ကွယ်တဲ့ အေးမိဘများဟာချော့မြူခြင်းသာသမီအလိုကြနောက်တကုတနိုးကြိုတိုက်၍စားစားကြွေးမွေးခြင်းတို့ဖြင့်ရှုကြပိုက်ထွေးသွေးဆိုတဲ့အဖြစ်ကနို့ဤနဲ့တိုက်ကြွေးလို့ကြည်ပြင်းခဲ့ရတယ်တဲ့ဒါကြောင့်ဒေနမဟကံကာမ ဒေနထိုကဲ့သို့အရင်ကြီးစွာနဲ့လူဖြစ်မိဘနှစ်ပါးကအရင်ကြီးစွာကြွေးမြူခဲ့ရပါလေသောကြောင့်သောတို့လူလို့အခေါ်ခံရတဲ့ပုဂ္ဂိုလ်သည် လောကဟိတယုကလောကပါတာသာသနာအကျိုးဆိုတဲ့ယာဌာနဖြစ်သောမဟကံတံဘောကြည်သောကမ္မလုံငန်းကို ကရေကရေယာကောက်သွားမသွေလူအဖြစ်နဲ့တံဖို့ညီအောင်ပြုလုပ်သင့်ပါပေတတိေးလောကမှာလူဟာအပါဆုံးအလွန်ဆုံးအမွန်ဆုံးအမြတ်ဆုံးအထွတ်အထိပ်ဆုံးပါပဲ တို့လူတွေကသာပါဠိလူလူနတ်ပြမချမ်းသာပြမပြမချမ်းသာလို့တောင်းတာပဲမဲ့အဲ့ဒီနတ်ပြမကြီးတည်ဆုံးကဏ္ဍကြရင်လူအဖြစ်ကိုတောင်းတာပါတယ်။ဘာတောင်းတာလဲ။ဒါကြောင့်နတ်တို့တန်တာသိကြရင်ဝတ်ပဲ။ဒါပဲ။နတ်တရားဘာလို့လူဘဝတောင်းတာလဲသိကြရင်ဝတ်ပဲ။ဝတ်ပဲ။

အပမတိနာဘိကဝေတံပါဒေထဘုဒ္ဓပါတော်ဒုံလဘောလောကသမိတ်မနုဿတဘာဝဒုံလဘောပါပစီတာဘာဝဒုံလဘောဒုံလဘသတ္တာသမ္မတိတတ္တမသဝနံဒုံလဘဧဝံတိဝတိတိဝတိဩဝတိဘုရားရဲ့တက်တော်45နှစ်ဘုရားရဲ့တက်တော်ဘယ်လောက်80လို့ပြောတာလူသက်ပါထက်ပေါင်းတာ လူဘဝအသက်က35ဘုရားဖြစ်မှအသက်ကအေးအဲ့ဒါကိုပေါင်းပြီးတော့တို့က80လို့ပြောနေကြတာအမှန်ဘုရားဖြစ်မှအသက်တွေ45နဲ့ပဲရှိတယ်နေတိုင်းနေတိုင်းဟောတာအဲ့တော့အကြိမ်ပေါင်းမလောက်ဆိုတာတွက်ကြည့်ပေါ့ဒီနှစ်360တွင်360တပြီးတော့450နဲ့မြောက်နော်နောက်ပြီးဆရာတော်တရားနိုင်ကာကူရီတာနဲ့ကွန်ပျူတာပါယူခဲ့အေးအဲ့ဒါပဲဗျာ ကိုင်းတော်ပြီတဲ့အဲ့ဒီမှာကြည့်နှုတ်တတပါဝဒုံလဘောလောကသမိတ်လောကသမိတ်လူရနာယလောကရဏမနုဿမနုဿတ္တဘာဝလူဤအဖြစ်ကိုရခြင်းဟာလည်းပဲဒုံလဘောခဲခဲကက်ကက်ကြက်ကြက်တဲတဲတဲကကောက်သွားမသွေးဖြစ်ပေါ်၍လာပါပေ၏ရဖို့ရအင်တန်ခရင်တာတဲ့ဒိဗေကတောင်းတိုင်းတောင်းတိုင်းယရဏမရှိဘူးစင်တိုင်းစင်တိုင်းအမတိမရှိဘူးပြေ တကောင်းတလေးတကောင်းတလေးမှသာလေယရဏနဲ့အမတိဆိုတာရှိသလိုပဲတဲ့အခုလူဖြစ်ဖို့ရဆိုတာလည်းပဲမိမနာမခရင်ဟာရှင်မြတ်ဆက်ကံပိုင်းနဲ့အမြတ်ဒီနေ့လောကဓာလူဦးရေတွေတိုးနေတာကိုတော့မျက်စိပိတ်ထားသလားနားဥနေသလားလို့မေးတယ်ကောင်းပြီလူဦးရေများတာတို့တတ်တာမှန်ဘုန်းကြီးတို့ငငယ်ရွယ်ကဆိုရင်မြန်မာပြည်လူဦးရေတန်ပေါင်း20တောင်မပြည့်အခုတန်ပေါင်း60ခန့်ရှိတယ် လူဦးရေတိုးတာတာမကြည့်နဲ့လေတရိษံဥရေကကြည့်အောင်ကိုအိမ်ဝိုင်းထဲမှာလူနဲ့တရိษံဘယ်အများဘယ်လူဦးရေနဲ့အိမ်မြောင်ဥရေလူဥယျာဉ်နဲ့ကြွယ်ဥယျာဉ်လူဥယျာဉ်နဲ့ပရွက်စိတ်ဥယျာဉ်ကိုင်ဖက်တဲ့တော့မြတ် လူဟာစက္ကနဲ့အများတိုးတက်နေတာကိုတော်တို့မျက်ကြည့်ပိတ်ပြီးတော့နားပိတ်ထားသလားလို့မေးလိုက်မယ်အေးတခုတည်းကွက်မကြည့်အားလုံးဗျာမြကြီးကြည့်လိုက်လူဖြစ်ရခဲ့တဲ့ဆိုတာပကုန်းတစ်ပက်ကြားကကောင်းပေါက်ခြေထောက်နှချောင်းနဲ့လမ်းလျှောက်နိုင်တိုင်းလူအစစ်မဟုတ်ဘူးလေအေးလူအတုတော့ဖြစ်ချင်းဖြစ်မှာပေါ့ ဘာကြောင့်မနောဥပ္ပါဏဣတိတန်တိမနုဿာဟောကုသိုလ်များမှလူခေါ်တာကုသိုလ်များမှကိုင်ကိုဘဝကိုမညမတာပြန်ပြီးဇရာချကြည့်တာဟောဒီစခန်းဖွဲ့ထားလိုက်ကိုယ်မှာကိုနေတဲ့ကတနေတာကာလကုသိုလ်ကများမလားအကုသိုလ်ကများမလားကိုင်ကူညီမရကြဆိုတဲ့လူတွေလက်ထက်ယူခဲ့ကြဗျာဒီမှာလူမိုက်တွေအကုန်လုံးရောက်တယ် ဟမ်ဒီအဲ့ဒါတွေးရတယ်ကိုယ့်ဘဝကမတွေးဘူးလူတွေကတနည်းပြောရင်ကိုယ်ခန္ဓာထဲမှာကိုယ်စိတ်ကလေးမတည်ငြိမ်ဘူးပြင်းမဲ့ကြည့်တယ်ပြန်လွင့်ပြေးသွားဆော့ကစားနေအိမ်တိုက်ချောင်းဆောက်ဥဟာစောင်းရှောက်မရှိခဏနဲ့ပြည့်စုံအဲ့ဒါလိုပဲလောကလူတွေကလည်းပဲတရားဓမ္မအဆောင်ရှောက်မရှိတော့ကအာအပြောအပါနဲ့တာမယာနဲ့ယာတုနဲ့သိသိနဲ့ဂုံသိနဲ့အာနာနဲ့လက်နဲ့နဲ့ဒါဒီနဲ့တို့ပြီးတော့ပြည့်စုံနေကြတာ တနာကြီးကကောင်းတယ်ကိုယ့်ဘဝကိုတန်မိုးရှိအောင်အကျိုးရှိအောင်ဝိရိယနေကြမှန်ရလားအေးဒါကြောင့်ကျွတ်ကျွတ်တရားစကားဝင်တဲ့ပုဂ္ဂိုလ်များလေတော်တော်လေးချေချာမှတ်လို့ကောင်းမှုချုံဝဲချမှုဟာတကားကြီးယောက်ျားတန်မဲ့နဲ့ဘာရောက်လို့ရအမလီအခုမှတတိတော်လူဖြစ်ကျွန်းတတ်တာတဘောအိတ်ခါစားကပြောရရင် မေထုံမီဝဲကနဲ့လူမီခန်းနေတာအခုမှသီလသမာဓိပညာနဲ့ဆိုပြီးတော့လူဖြစ်လာတာ ပြီးခဲ့တဲ့ရက်လနှစ်တွေတပည့်တော်နှမျိုးချင်းကြီးကြီးစွာတန်ခပြီးတော့ငိုလိုက်တာပါဒါကြောင့်ဒုဒကာရမတွေအေးလူဘဝအရတော်ရင်အဲ့ဒီလူဘဝနဲ့ညီအောင်လိုက်ဖက်အောင်လျော်ကအောင်သင့်မြအောင်တန်မိုးရှိအောင်နေဓမ္မလူအစ်စ်ဘာခေါ်တယ်အေးအဲ့ဒါကြောင့်ဘုရားလို့ကြဆိုရင်ဆိုကြည်သာလူပုံကိုမြတ် ရောင်များထိုခါလူရှိလူတုခွဲပြုသေးချာတတိပဋ္ဌာန်တရားကျင်ပွားသူသာလူအရှိစနစ်မှန်လာပါမကျင့်ပြုလူအတုမှကြပါလူဘုံကိုများ ရောင်ညာဒုက္ခလူစစ်လူတုခွဲပြုသေးချာတတိပဌာန်တရားကျင်ပွားသူသာလူအစစ်စနစ်မှန်လာပါမချစ်ပြုလူအတုမှကြပါ ကိုင်းသူများပြောတာအကုသိုလ်များတယ်ကိုယ့်ဘာကိုဆန်းစစ်ကြည့်ပါအခုတရားဓမ္မအထုတ်တဲ့အချိန်ကကာလဘုရားဝတ်ချရတာကိုအချိန်90တနေ့တနေ့မှာအချိန်90ကိုယ်ရင်ကိုယ်နေတလားနေလို့ဘုရားအချိန်90ဝတ်ချဖို့မလွယ်ပါဘူးပြီမှန်ရလားအမြဲမပြတ်ထုတ်ပြီးတော့သံဃာတော်များကလည်းပဲအရှိန်နဲ့ဘုံဝါနဲ့ကုသိုလ်နဲ့အင်းအားနဲ့ကျေးဇူးများအောင်ဆောင်ရှောက်ပေးနေတော့ကိုရောနှုတ်ရောစိတ်ရောထိမ့်နေမိဖြစ်သွားတာ မှန်ရလားအေးအဲ့ဒါကြောင့်တတိပဌာန်ကျင့်မှတကယ်လူအစ်စ်ဟာတကယ်တော့တတိပါဠိထက်ပြောရင်းမရှိပြားမရှိမကြီးပါဘူးခင်ဗျာမလုံးစိတ်ကလေးတွေခွာကြီးသလားအဲထူတော့မထူပါဘူးနော်ဟမ်ခါဝင်းနဲ့စလေးနဲ့ကွာတာပါပဲဒါကြောင့်ကိုယ်ကိုယ်လည်းပြန်ကြည့်ကြည့်ရောအမိပေါက်ပလားမပေါက်သေးဘူးလားလို့ဟုတ်လားအေးအဲ့ဒါလေးတို့တတိထားဗျာ ဒါကြောင့်နဲ့လောကကြီးမှာလူဟာအမြတ်ဆုံးကောင်းပြီအဲ့တော့လူရောနတ်ရောပြမရောအဲ့ဒီထဲမှာသူအစစ်အလွာနဲ့မြတ်ထာကိုရွေးချယ်ကြည့်ခာတိယောသင်္ထောဇနိတသမိတ်ရေခောတမဏိမနုသာရိနောရေကျေသူတို့သည်ခောတမနုသာရိနောအနွယ်အမျိုးနဲ့ဆုံးဖြတ်ရင်ရှိကြလေကုန်၏ ဒေတာတော်ပုဂ္ဂိုလ်တို့ဤဝါဒဝါဒယူလိကခတ္တယောမင်းမျိုးသည်တတော်မြတ်လာပါပေ၏တဲ့လောကမှာမင်းမျိုးပုံနာမျိုးတကြွယ်မျိုးသူရှင်ရဲ့မျိုးလို့အမျိုးလေးပါမျိုးဘယ်နှပါလဲအဲ့ဒီထဲမှာဘယ်အများဆုံးလို့မေးရင်မင်းမျိုးဟာအမြတ်ဆုံး အမျိုးလေးပါးထဲမှာပဲအမျိုးအများဆုံးလဲဟောပြီဒါကလူတစ်ခုတည်းနောက်တစ်ခုပါပြောလဲဝိဇာသရဏသမ္မာနောသောတေထောဒီဝမာနုသေဟောဒီဝမာနုသေဒီဝကနတ်ပြမမနုဿကလူအေးအဲ့တော့လူရောနတ်ပါပြမမကျွင်းတတ္တဝကိုပါဘုပါခဝင်း၌ ဝိယောခြင်းမိမယောက်ျားမဟုအကျဉ်လူသည်ဝိဇာကရဏတာမနောဝိဇာဆိုတဲ့အသည့်စရဏဆိုတဲ့အကျင့်နဲ့ပြည့်စုံပါပေ၏အတိယောခြင်းမှာရှိပါပေ၏သောဝအဲ့ဒီလိုအတိအကျင့်နဲ့ပြည့်စုံသောပုဂ္ဂိုလ်သည်သာလျှင်သေထောနတ်ပြည်နဲ့လည်းပဲမနိုင်တာမြမပြည်နဲ့လည်းပဲမနိုင်တဲ့ ကြီးရင်ဖွင့်ဖြိုးအခေါင်ကမိုးတာမို့အမြတ်ဆုံးဖြစ်လာမလှပါပေတည်းလူထဲမှာအမျိုးလေးပါမင်းမျိုးအမြတ်ဆုံးဖြတ်ထုံးပြုကြလူရောနာရဲ့ဓမ္မရောမှုေပြီးတော့မှအမြတ်ဆုံးရှာလိုက်တာမှဆိုရင်အသိအကျင့်ပြည့်စုံတဲ့သူဟာပါလေ အများဆုံးယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်တခုလက်တလင်းကွာမှုဆုံးမှအပြိုကြီးဖြစ်စေပြီလားနောက်ဆုံးပိတန်းစာမဖြစ်စေအသိအကျင့်ရှိရင်ဗာလဲအေးအဲ့ဒါကတော့နောက်ကြမှာဟိုဝိမလာထေရီဤမာယာရှုွယ်ဆိုတဲ့စကားအဲ့ဒီတရားကပါလိမ့်မယ်ခုတော့ပြောတော့ဒါကြောင့်လူရောနာပဗေမမကျွင်းရှိရှိသမျှလောကဓာစัจ java လာ တိုက်ကြီးငါတိုက်မွေနှောက်လိုက်ရဲ့အရိတရေဝိဇ္ဇာအတိစရဏအကျဉ်းတဲ့ခေါင်းဒီနေ့လောကမှာတရားရေးဌာနတွေမှာလူတော်လူကောင်းဆိုတဲ့စလုံးလေးတွေထိုးထိုးထားတယ်လူတော်ဆိုတာပညာတတ်တာလူတော်ဆိုတာဘာလဲလက်မှုပညာသမှုပညာနှုတ်ပညာအဲ့ဒီလိုပညာတတ်တဲ့ BI BB DB အာမီဘီအဲသမားတော်ဒေါက်တာပါရဂူ လူပါခေါ်လဲလူတော်တဲ့လူအုံနောက်တော်ဒါပေမဲ့လူတော်တိုင်းလူကောင်းမဖြစ်ကောင်းဆိုတာကအဲ့ဒီသိတဲ့အသည့်အတိုင်းကြင့်ကြံပွားများအထုံးမှလူကောင်းဒီတော့သိလဲသိကျင့်လဲကျင့်မှပါလဲလူတော်လူကောင်းသိလဲသိကျင့်လဲကျင့်မှလူတော်လူကောင်းသိတော့သိတယ်မကျင့်ရင်လူတော်ပဲဖြစ်တယ်လူကောင်းမဖြစ်သေးဘူး အေးကျင့်ရုံသာကျင့်ရင်တော့လူကောင်းလည်းဖြစ်တယ်သူ့အသိနဲ့သူလူတော်လည်းဖြစ်တယ်သူကကျင့်တယ်ဆိုတော့သိလို့ကျင့်တယ်မှန်ရလားအေးအဲ့ဒါလေးလေးလည်းတရုတ်တာဒါဘုရားပေးခဲ့တဲ့အဆုံးအဖြာလူတော်လူကောင်းဆိုတာသိတဲ့အတိုင်းကျင့်ပါပါတယ်လေသိတာကလူတော်ရှင်းတာက လူကောင်းနှစ်ခုပေါင်းလိုက်တော့ အေးလူတော်လူကောင်းဒါကြောင့်ဘုန်းကြီးတို့တရားတော်မှာများလူတော်လူကောင်းဖြစ်ဖို့လိုသည်ရှင်းမလားဒါကြောင့်လူဟာအင်တာတာမုတ်ကြည့်တယ်အမြင့်ဆုံးမြမကရောတရားကရောနတ်ကရောနဂါကလုံးခုံမယခါနေဥတိုက်ဖူးလိုက်တဲ့ဘုရားလူသားကဖြစ်တယ်တဲ့ဒါကြောင့်ခြုံကြည့်လိုက်ရင်လူဟာတာမုတ်ကြည့်မှာအကြီးမားဆုံးဖြစ်တဲ့တာမိုးရှိလူဟာတန်ဖိုးရှိတဲ့လုပ်ငန်းကိုလုပ်ရ အဲ့တော့တို့လောကုတ္တရာသာသနာရေးပေါ့လောကုတ္တရာမဟုတ်သေးဘူးသာသနာရေးမှာကြည့်ရင်ဒါနာသီလသမထဝိပဿနာကုသိုလ်၄မျိုးအဲ့ဒီ၄မျိုးမှာဒါနာတသီလကမြတ်တဲ့သာတဲ့ကောင်းတဲ့ကြိုးကြည့်တဲ့ပါဝါကုံအရှိန်မြင့်တဲ့အကျိုးရလာထူးတဲ့ထို့တဲ့သီလကအားကောင်းတဲ့သီလတဲ့သမထကအားကောင်းတဲ့မြတ်တဲ့သာတဲ့ အဲ့ဒီသမထရဲ့ဝိပဿနာကအာကောင်းတဲ့သာတယ်မြတ်တယ်ဒါဖြင့်လောကမှာအမြတ်ဆုံးပါလေဝိပဿနာလောကမှာအမြတ်ဆုံးပါလေအဲဒါကြောင့်ကောက်ကြောင်းလေးကိုကြည်လိုက်ရင်အဲ့ဒီအမြတ်ဆုံးဝိပဿနာကိုအမြတ်ဆုံးဖြစ်အောင်ကျင့်လို့အမြတ်ဆုံးဖရာဆိုပြီးဖြစ်သွားသူကလူတွေကအမေနဲ့ဖေနဲ့သူတို့သူလိုကိုလိုပဲ လားသိပ္ပံမြာပါတဲ့ဥပါနဲ့ပတ်ဆိုလားအဲ့ဒါနဲ့ပေါက်ပြီးမှလူဖြစ်လာတယ်ပါဒါဝင်ရဲ့ theory ကမြောက်ကနေလူဖြစ်ပြောခြင်းဟာပြောအေးအဲ့တော့လူတွေကလူတယောက်ကတမှုထူးခြားတဲ့လူသားဖြစ်အောင်လုပ်လာတာမှန်ရလားပိဋကကြီးဂိုင်းအဲ့တော့တို့တရားထေရီဤတရားတွေအတွေးဆိုတာလေးအကွက်ပေါ်ကြည့်ရလူဟာတမိုးရှိပုံတော့အခြေခံသဘောနဲ့နားလည်လောက်ပြီမှန်ရလား အေးတလန်းကွယ်မှာတော့ဘုန်းကြီးတို့တနာကြီးနောက်နဲ့ပြီးအောင်လို့ခံမှန်းတာပဲဒါပေမဲ့သိစေချင်တာတွေကများတော့ချင်းကြီးပုဂ္ဂိုလ်သွားဘုန်းကြီးတို့ကလည်းပြောရရင်စာမကြည့်ရအောင်စာကြည့်ဟောချင်းပြောရင်ဟာဒါလေးလည်းသိရင်ကောင်းပါလားဟာဒါလေးလည်းပြောရင်ကောင်းပါပဲဖြစ်ကိုင်းတော်ပြီပြိဿရေအဲ့တော့သီဟာထေရီဤတရားတွေအတွေ့ဆိုတာလေးကိုအာယုယူကြည့်ရအောင်ဝင်စားကြည့်ရအောင်ကိုင်းဆိုလိုက် လူဘဝဆိုတာတန်ဖို့ကြည်လို့အမှန်အကျိုးပြည့်ဖြစ်အောင်နေတိဟာထေရီဘိက္ခုနီမစိတ်မကြည်ဆွကာမဂုဏ်ငွေခုနှစ်နှစ်ကြာစိတ်ဓာတ်ကြလို့ ကျိုးကျွဲချလို့သိမလဲသစ်ပင်လည်းကွင်းကြိုးကြောကွင်းနဲ့အမှန်သွင်ပြီးခါမလေအာထုရေသာဝိပဿနာတရားကအမှန်ထင်ရှားပေါ်လာပေမဉ္ဇဉ်ဆင့်စေဘုံညာပွင့် လေးစင်နိဗ္ဗာန်ရွှေအဲတာကဝိပဿနာအတွက်လျှတပြည့်ရှုချက်ပေအေးသူယောဂများသူဆရာကလေးနဲ့ကွာဘာမှဖြစ်မှာမဟုတ်ပါဘူးလို့မအောင်မိပါနဲ့ပြောရရင်တော့လောကအချိန်တန်တပိကံမလိမ့်မယ်ကွာဆိုတာလို့ဒီကုသိုလ်ကကမ္မတ္တိအဖြစ်နဲ့ တို့တကာတကမတိရဲ့ဘဝမှာလိုက်ပါစောင့်ရှောက်နေပါပါအဲ့ဒါလေးကိုတော့ယုံယုံကြည်ကြည်စိတ်ချထားအေးတချို့ကတရားတော်မှပြီးတော့ပြီးပြီးပြောက်ပြောက်ဒါမျိုးမလုပ်ပါနဲ့အေးအယောဝင်ဝင်အရာထင်ထင်ရှိဖို့အရေးကြီးပါဒါကြောင့်လူဘဝဆိုတာတန်ဖို့ကြည်လို့အမှန်အကျိုးပြီးဖြစ်အောင်နေ သီဟာထေရီဘိက္ခုနီမစိတ်မကြည်စွာကာမဂုဏ်ဝေခုနှစ်နှစ်ကြာစိတ်ကြကြလို့ပြိုရွှဲချလို့သေးမလဲသစ်ပင်လည်းပင်ကြိုကြောခွင်းနဲ့အမှန်သွင်းပြီးခါမလေး အာထုတ်၍ထာဝိပဒနာတရားကအမှန်ဖြေရှားပေါ်လာပြီမဲ့ညာဆင့်ခြင်းဘူညာပွင့်လေးခြင်းနိဗ္ဗာန်ရွှေအဲထာကဝိပဿနာအတွက် လျှတပြည့်ရှုချက်ပေအဲ့ဒါဝိပဿနာတရားအတုထားခြင်းကြောင့်ကျိုးများပါအဲ့တော့တိဟရှစ်ဖို့ချုပ်ကြီးရဲ့ဒုမာကလေးမတ်တယ်ဘုရားမုန်းကြီးတန်ခါမကြမကြဆုံးကြီးတော့ဘုရားကလူဘဝဆိုတာအင်တန်တန်မိုးရှိတယ်တန်မိုးရှိတဲ့လူဘဝကိုတန်ဖိုးနဲ့ညီအောင်အဲ့ဒါအလုပ်လုပ်ရကုသိုလ်ပြုရမယ်အထောက်အမယ်ဖြစ်ပွားရမယ် အမြဲတမ်းနာကြားနေရတော့သူဟာသာသနာဘက်စိတ်ညွတ်လာစိတ်ညွတ်လာတဲ့ပဲကိုင်းလူဘဝတော့ပြဒီတရားအထုပ်ဖို့အချိန်မပေးနိုင်ဘူးအိမ်နောက်ကားမစီပွားရေးနဲ့ရှုပ်ခွေပြီးတော့တာဝန်တွေများငါသင်္ကန်းဝတ်ပြီးတော့လွတ်လပ်တဲ့အပြူခြင်းဘဝကတရားအထုပ်ပဲအဲဒါနဲ့ပြုပြီးမြတ်စွာဘုရားသာသနာတော်မှာယဟန်ပြုလိုက်ရှင်းတော့ကအမျိုးသမီးများလည်းသင်္ကန်းဝတ်ကောင်းပါလေနောက်ဘုရားက ကြော့ညံ့တဲ့စိတ်ဥတူတဲ့တွေ့တာကြောင့်နဲ့900နဲ့ပြန်ဖြုတ်ထားလိုက်အဲ့တော့ဒုပရိသတ်တွေဥပြန်ရှိပေးကြဟောမိမဆိုတာဘာလို့ဥတူရဲ့အမျိုးတဲ့ဗျာဟာလားအေးတိုင်းရှိတယ်အဲ့တော့ကသင်္ကန်းဝင်ရတော့သူသာသနာတော်မှာလေအဲ့ဒါတို့ယောဂီလို့ခေါ်အာသုမပွားများ အေးအဲ့ဒါဘောင်းနာပိဏရှိမှတော့ကာယ ानु ပတနာတတိပဋ္ဌာကိုမူရဖြစ်တတ်ဖြစ်တတ်တပင်လုံးကောင်းမြည်ကျွမျက်နာတဲ့ဝိစာလည်းကြည်ခြင်းငယ်သမယသောပြောင်းရွှေ့ပြုပြင်ပူနာထုံခြင်းကြိုက်ခဲရာရန်လေးတင်ချပိစာသောဝါမျိုးယိုယိုပေါက်ပေါက်ဘောဓမြပြစ်သမြအဲ့ဒီလိုရှင်မထာကကာယ ानु ပတနာတတိပဋ္ဌာ ကောင်းမကောင်းခံစားတာကိုရှိမှထားကရောက်နေရတဲ့ဘူးတဲ့တုံနဲ့ခြင်းနဲ့ကြိုက်တဲ့ခဲတဲ့ရတဲ့ရနဲ့လေးတဲ့တင်းနဲ့ချက်တဲ့ပြီတယ်လို့ရှိမှထားကဝေဒနာနုပသနာသတိပဒါအေးစိတ်ကလေးပြောတာပြင်းနာတတ်တာကြားတာတွေးတာတော်တာကြံစီတာအဲ့ဒီစိတ်ကိုရှုမှတ်တာကစိတ်ဓာနုပသနာတတိပဋ္ဌာအဲဒီကာယဝရဏစိတ်ဓာတ်မှာကျွင်းတဲ့ သဘောတရားအဆုရှုတာကဓမ္မနုပတနာတတိပဒ၄မျိုးတတိပဒဘယ်နှမျိုးလဲအဲ့ဒါကိုခုနကသင်္ကန်းဝတပြစ်တပြစ်လဲခဲ့တဲ့သီဟာထေရီပေါ့အဲ့ဒီတရားထေရီတွေကအတုရှုပါအေးအဲ့ဒီလိုကောင်းမြတ်သောစိတ်နဲ့ရည်ရွယ်ချက်ကြီးကြီးမားမားနဲ့သာသနာဝင်လာပြီလေခက်တော်လဲခက်ပါကလား ဒကာတွေကအာဇိမိတာမိဘဝတိဇိမိတာမိဝိနာပတိကြာစီရတွေမဖြစ်မကြာစီရတွေလည်းပဲဖြစ်လာတတ်တယ်မမျောလင်းတော့ဖြစ်ရအေးသူကသာသနာတော်ကိုတကယ်အရေးကြကြအထုတ်ခဲ့ပြီမဲ့လို့ဟောသူ့မှာကာမဂုဏ်စိတ်တွေဖြစ်နေတယ်တဲ့ကောအာမတ်တဲ့ဖြစ်တယ်မတ်တယ်မလို့ကိုမနိုင်အောင်ဖြစ်ဒါပေမဲ့ချိန်ပြီးတော့မှတ်ခုနှစ်နှစ်ကြာဘယ်နှစ်ကြာ တို့လူတွေများအဲ့ဒါတော့စိတ်ရှည်ပါမှာတရားနာပြန်လမ်းကောက်ကြရလင်တယောက်တော့ဘောက်ကနေကောက်ယူလိုက်မှာတော့သိကြပါတယ်အေးအဲ့ဒါပဲပေါင်တို့သလန်းတို့ဘ ᱹ ရုမဒေဝီတို့ကြည့်ဩဂိုင်းရှိစေဒါနဲ့ကြိမ့်မယ်ပြီးတော့မှတ်ရင်မှတ်ရင်ခုနှစ်နှစ်ကြာသွားခုနှစ်နှစ်ကြာသွားတော့ဟင်ငါလည်းဘယ်လိုမှချုံနိုင်လို့မရပါလားလူဘဝပြန်ထွက်မယ်ဆိုရင်လည်းငါရဲ့အမျိုးနဲ့အခြေအနေနဲ့ ဂုံသိမ့်နဲ့ဆိုရင်ရှက်เสียကောင်းတယ်ဂိုင်းမထုငါသေးပြစ်လိုက်အဲ့ဒီဖြစ်နေတဲ့ကိလေသာကာမဂုဏ်တွေလည်းသေမှာပဲအဲ့ဒါလိုအတွေးပတ်ပြီးတော့နိုင်လွန်ကျိုးတစ်ချောင်းပေါ့ဗျာဒါဒီခေတ်နဲ့ပြောရတာကိုအဲ့ဒီနိုင်လွန်ကျိုးတစ်ချောင်းယူပြီးတော့တော်ကြီးမြတ်မဲရကတစ်ပင်ကိုမရရကုတ်ကတ်တဲ့အပင်မော်ရတစ်ကိုင်းကိုကျိုးတစချီသူ့လည်းပင်ကျိုးခွင့်တစချီပြီးပြီပြီခုံချဖို့ပဲကြံတော့ အေးအဲ့လိုခုံချဖို့ပဲကြမ်းတဲ့အချိန်ကကာလမှာသူ့အုံနောက်ထဲမှာအတွေးအချက်ဝင်လာနေပါဦးငါအခုကာမဂုဏ်စိတ်တွေဖြစ်နေတာကကိုယ်ဒီလည်းဘာမှမဖြစ်သေးဘူးမနောဓဝရေနာပတ္တိယဟန်သာမဏေတိလချင်းများအတွက်စိတ်ဖြစ်ယုံညနဲ့အာဘမသက်ဘူးအာဘမသက်ဘူးဆိုတာငရဲမတည်ဘူးကိုယ်ဒီလက်ရောက်ကိုရောနှုတ်ရောပါသွားရင်ဘာဖြစ်တော့အာဘသက်နဲ့ငရဲကြီးတယ်အဲ့တော့ငါတိလမှန်း လူရခုနဝါရဲ့ဒီလာတွေပြန်လည်ပြီးတော့တွေ့တော်ဆင်းရဲတဲ့အခါဘုဒ္ဓဇာခယူခြင်းကသို့ဘယ်တိတ်ကဘုမမပြမစည်းပဲနဲ့ကြီးလေးရွှင်ပြပြီးတော့နေတယ်ဟဲ့ငါအတွေးကောင်းလို့ပါလားဒီအတွေးသာပေါ်မလာရင်အရဟတာဆုံးမှာကိုယ့်ကိုယ်ကိုသတ်တင်မှုနဲ့ငရဲကြရတော့မှာပါလားတမောရှိလူဘဝဆုံးရှုံးတော့မှာပါလား တွေ့ရတဲ့သာသနာနှစ်သာရငါဘာမှရှားမရတော့မှာပါတကားအဲ့လိုသီလရှင်းကြတော့ဟောပီတိတွေဖြစ်ဟုတ်တာဘောကွာသူတဲ့မတသူသာမခုသူသာရမလွန်ကျူလိမ့်လိမ့်မပြောဘုရဲ့ခြေဝါးတွေမတောက်စားတော့ကို့မှာတန်ရှင်းနေရေချိုးပိစတို့တကားတော့မှများမှာစိတ်လည်းပေါ့ပါကိုရောစိတ်ရောမပေါ့ပါဘူးလားအဲ့ဒီလိုပဲတဲ့ သူသီလကပုသစ္စာခယုသင်္ကတုဖြူဝင်းနေတဲ့ဖြင့်အေးကိုလည်းဒီပေါ်ပါပေါ်ပါပြီးတော့ခုနှစ်နှစ်ကြာအထုတ်ခဲ့တဲ့တရားကတစ်ပင်ခွာချားပေါ်မှာလာတယ်ကိုယ်ကသွားရင်ရရင်ထိုင်ရင်ရောက်ရင်အေးရင်စားရင်တောင်းရင်ရှုမှတ်ခဲ့တာလေ ဒါကြောင့်အဲ့ဒီမှာထင်ရှားရာရှုဆိုတဲ့ theory ကနေတတ်တယ်နေတတ်တယ်နေတတ်တယ်ရင်ဝသိက္ခဏသိက္ခဏသိက္ခဏခါးစားတွေကိုသိတယ်သိတယ်သိတယ်အဲ့ဒီပိရိကပါတရိပါတရိကဒုက္ခဒုက္ခကသမာဓိသမာဓိကယထာဘုဒ္ဓဉာဏ်ယထာဘုဒ္ဓဉာဏ်ကနိဗ္ဗိဏဉာဏ် နေဗေဒညာကဝိရာကဆိုတဲ့မဲ့ယံဝိရာကမညာမှာဝိမု ക്തി ဆိုတဲ့ဘုံညာဝိမု ക്തി ဘုံညာမှာဝိမု ക്തി ညာနာတသနာဆိုတဲ့ပစ္စဝေခဏညာသောတာပန်ဖြစ်ပြီးအာဆက်ရှုတဲ့သိပင်ကွာကြမှာဝိပဿနာအညာပြည့်လိုပရိသရေးရေးတဲ့ဒါရာမိမတ်ဖို့ရလို့ဟောတဂရာကဖြစ်တဲ့ဆက်ရှုတယ်အဲဝိပဿနာညာအာပြည့်တဲ့ခါကျတော့နာမိမညာပူညာရလို့အနာကံဖြစ်တဲ့အာဆက်ရှုတယ် ဝိပဿနာညာအပြည့်တဲ့အခါကျတော့မဟာတမဉ္ဇဉ်ပူညာရပြီးတော့ဟောပဋိသမ္မိတာ၄ပါးနဲ့ယဟန်နာမလေးဖြစ်သွားပြီဒီဟာဒီဒီလေးပါဖြစ်သွားအေးအဲ့ဒီလိုယဟန်နာလည်းဖြစ်ရောဂျိုးကလည်းအလိုလိုကျွတ်ပြီးတော့မှပြိတာဟောမြေပေါ်မှာသူ့လိုလိုလာရောက်တယ်ဒီမိဟာကြီးစမ်းကြဲတယ်ဆိုတာအကုကရိယာပါရပါအကုကေသိပ္ပံပစ္စည်းတွေကတမိုးကြီးတဲ့ အခုကရိယာကြီးလျှာစစ်သေးပါရိညာကြီးပါရတယ်တရားကဘာမှပါကြမလို့မှန်ရလားအေးတို့လူတွေကအဲ့အမျက်ကြီးကမြင်တာမှဟုတ်တယ်နေရတယ်ကိုင်းကြည့်တာဘလောက်စားနေရှင်းမလားအေးဒါကြောင့်တို့လူတွေကဟမ်ကိုယ့်အကိုအထင်မကြီးတတ်ကြတာတော်တော်ခက်တယ်ဒါကြောင့်ကိုယ့်ဘဝကိုအထင်ကြီးပြီးတော့တာမိုးရှိစွာနဲ့အသုံးချကြပါလို့ပရိသတ်ကြီးကိုင်းဆိုရအောင် နိဗ္ဗာန်ဆိုတာပဲမှာလဲလို့ဗုဒ္ဓဘာသာဝင်တဲ့သိခြင်းညာသည်ဘုံနာပြီးရွာမြို့ပြမဟုတ်ပဲဒုက္ခလွန်ခဲ့ရင်အေးပေသည် အဲနိဗ္ဗာန်ကြီးဘုံကြီးနာကြီးရန်ကုန်မန္တလေးအမေရိကန်ယူရီးယားစတဲ့နိုင်ငံကြီးကဲ့သို့မြို့ကြီးပြကြီးအဆောက်အဦကြီးကဲ့သို့နေရာဌာနမဟုတ်ပါဘူးတဲ့ဆင်းရဲတဲ့ဒုက္ခအာလုံးချုပ်ငြိမ်ပြီးတော့အေးကြည်သွားတဲ့သဘောဟာနိဗ္ဗာန်ဒါကြောင့်ဘုံနာပြည်ရွာမြို့ပြမဟုတ်ပဲဒုက္ခလွန်ကဲငြိမ်အေးပေသည် နားလည်နိုင်အောင်ကျင်စာပြရာသစ်ပင်ကွာကြဝါထိတ်စီကျင်စာပြရင်နိဗ္ဗာန်ဟာသစ်ပင်ကွာကြမှာလဲရှိတယ်ဝါလုံးထိတ်မှာလဲအေးရှိတယ်ဆိုတာဇာလန်းနေအပြင်ပြောတာအဲ့ဒါဥက္ကဟုတ်လားဥက္ကသေနာဤကာချိုးတပိုင်ဆိုတဲ့အဲ့ဒီအမည်နဲ့လာလိုက် ဒါကြောင့်နိဗ္ဗာန်ဟာပြောရရင်ဘယ်နေရာမှာမဆိုရှိတယ်လို့ပြင်စားပြောရတဲ့သဘောရှင်းလား။ကိုင်းဒါကြောင့်ဆိုပါတဲ့နာလီနိုင်အောင်တင်စားပြရသေပင်ဝါကြဝါထိတ်စီအိဋ္ဌံရသွားစားတော့မြာမိဖို့ကြောင့်များရှိပါသည် ဒီစကန်းက10ရက်တဲ့တပည့်ဓမ္မဂရိကကြီးအလှည့်ပေးရတာအခုထိုင်ရင်မှအိပ်ရင်မှသွားရင်မှရရင်မှလို့နိဗ္ဗာန်ရဖို့ဒါကြောင့်အိပ်ထဲထိုင်နေရတဲ့နေရာမှာလည်းနိဗ္ဗာန်ရှိပါတယ်တဲ့ဗျအိပ်ထိုင်ရန်သွားစားတောင်းညာမိဘကြောင့်များ ရှိပါသည် အေးမျိုးသမီးလေးတယောက်ကြောင်းကတရားနာမိဖို့ကြောင့်နဲ့ချက်ရင်ပြူရင်ကအာထုတ်လိုက်တာအနာဂါမိမဲ့ဖို့ရပါတယ်ပြိသားရဲ့လူတိုင်းတော့မဟုတ်ဘူးနော်အဲဒါကြောင့်နိဗ္ဗာန်ဟာတင်စားပြောရရင်ဘယ်နေရာမှဆိုရှိနိဗ္ဗာန်လက်တကမ်းလေးရဲ့ဝိရမဟုတ်ဟိန္ဒရသွားတာမဟုတ်ဘူးအေးအဲ့ဒါပဲဗျာဒါကြောင့်အိဋ္ဌယံသွားစာပေါင်းများမိဖို့ကြောင့်များရှိပါသည် ရခြင်းမာကဝိပဿနာမုတ်ချမယမီရခြင်းမာကဝိပဿနာမုတ်ချမယမီမမီမမီအဲအဲ့ဒါပဲနိဗ္ဗာန်လို့ရတာပဲ gain တော်ပြီဘုရားတနာကြီး သတ်မှတ်ထားတဲ့အတွက်ဒါကြောင့်အရာတိဟာထေရီဤလျှက်တစ်ပြက်အတွေ့ဆိုတဲ့ဝိတုတလဟာဤရမနိတိတာဘုန်းကြီးတို့ကတော့ဝိပဿနာဌာနဖြစ်တော့ဟိုကုန်းရရင်တော့ကုန်းဘယ်လိုသတ်မှတ်ရှေးပါပါလေအခုလည်းဘုန်းကြီးတို့ဝိတုစာကြောင့်ပါပါကလေးပဲထက်ပဲဝိပဿနာတရားနဲ့ဆင်ခြင်ဘွယ်ကိုများများကြီးချက်ပေးရမှန်ရလား ခိုင်းဒါကြောင့်ယနေ့ယခုဈာနာကပိဓမ္မသဝနာကုသကစေရနာခြေခံထားပြီးခိုင်း10မိနစ်ဒီရထက်ကလာတဲ့လူတွေအကျိုးများဟောခြင်းလျှော့ပြီးတော့အတုတ်ခြင်းလေးကိုမောင်းတည်ပေးမယ်သို့တင်မလင်ငွေကခိုင်းနေပါရှောင်းစွာခါဘူးထားမလုတ်အိန္ဒြေငြိမ်ငြိမ်နေ စိတ်တွေမလွင်ပါမျက်တိမိတ်ကဖောင်းတဲ့ပါဝမ်းမာစိတ်ကိုထားဖောင်းနာပိန်နာစိတ်ဆိုင်ကမပ္ပယောဂီများမနေမမြန်ဖောင်းပိန်ဟံ မပြန်တရိဌာစလည်းအစုပ်သုံးမလုံးသိမ့်ယုံသည်အောင်ပွားဟောင်းယုတ်ပိယုတ်ငြိမ်မလောက်ပျောက်ချုပ်တရိဌာဘောရိုင်းမူရာလိုက်မှတ်ပါ ကြီးရာဖောင်းပိန်ထားခန္ဓာကအတွေးလေးတွေတသနာသဘောတွေ့ပြီးဓမ္မပူရာအေရဏဉာဏဘာညာဝေဒနာပျောက်သွားရင်ဖောင်းမိပြန်မှတချို့ကအဝေဒနာလည်းပျောက်ဘာမှမမသိဘူးတဲ့ဟောသူကသူရှိသေးတာဒါကြောင့်ပေါ်တိုင်းမူရာလိုက်မှတ်ပါကြီးရာဖောင်းပိန်ထားသူငါမဟုတ်နာနဲ့ရုပ် အဟုတ်ပြီးအောင်ပွားအေးဓမ္မစစ်တွေးကြည့်လိုက်တို့ကတော့ဒါသူပဲငါပဲရောက်ချင်မိမအမေပြမိနေမိပါမိသိမ့်လို့ပြောနေရတကယ်တော့မဟုတ်ဘူးရုပ်တရားနဲ့နာနေရဟောင်းနာရုပ်တရားဖောင်းနေသေးတာကနာနေရအပေါင်းက50ဒီမိလူကထတတ်မှာပေါ့မင်းမမို့ငါလည်းရှိတာပဲကွာအေးဒါကြောင့်ရှိတရားကယုံနေနာရှိတရားက သူရဲ့ငါရဲ့ယောက်ျားမိန်းမတဲ့ဝင်လိုက်ပြလူထပြမတ attva ဆိုတာကပဇာပြောဖြစ်တဲ့ဟောဟာမရှိတဲ့တရားကြီးနဲ့တို့မှဆင်းရှုပ်တကယ်ရှိကယုံတယ်ဒါကမမြင်နိုင်အောင်ဖြစ်နေတယ်အဲ့တော့ဟိုရွာတရွာရဲ့ထိတ်ရွာဦးမှာရှေးအောင်သေးတယ်တဆူရှိလူတွေကမယုံမသိမလေးပဇာပြစ်ထားအဲ့ဒီတော့ငတ်တေနာအာတကားတယ်မတင်သေးပါချအဲ့ဒီမှာညောင်မလေးပါလေးပေါ့ ကြာတော့ဘုရားငုတ်ကိုညောင်းမင်းမျိုးသွားနောက်ရှေးအောင်သုကိနာဌာနကဟာသမိုင်းကြောက်စာကြီးကမင်းတို့ရွာထိတ်မှာရှေးအောင်ကျေတွေရှိတယ်ပြောတယ်ဖြစ်တာဟာအဲ့ဒါဘုန်းကြီးကကျွန်တော်တို့မွေးရင်ညောင်မင်းငုတ်တို့ပဲမရှိဘူးအားရှိတယ်ကွာမရှိပါဘူးဗျကဲလာအဖြစ်ရှာရအောင်ပေါတုတိမ်ရဲ့ဓာတ်တွေပဲဆိုပြီးညောင်ဝိုင်းနေခုတ်ညောင်မြစ်တွေတူးလိုက်တော့မှအထက်ကပါမောလာတရားငုတ်တို့ပေါ်လာ တို့မှာသတိနိယသဗ္ဗေလနဲ့စီပါဥစ္စာလူငါးပါးယောက်ျားမိန်းမသောမြင်လိုက်ပြလူနာ ပြမတတ္တဝါဆိုတဲ့မြောင်မင်းကြီးကပောက်သွားတော့ကအရှိယုံနာပျောက်သွားအခုဝိပဿနာဓာတ်နဲ့အေးအဲ့ဒါနဲ့ဘုန်းကြီးတို့ကခုတ်ခွင်ရှင်းလင်းပြီးတော့မှအကုန်လုံးခန္ဓာကိုယ်လေးပါရင်ညာလေးဖယ်ထားလို့ဖောင်းမှုပိန်မှုဆိုတဲ့တခုတည်းကိုစုဆိုင်ပြီးတော့အောင်းနာကရုပ်တရားဟောင်းနေတိတာကနန္တရားပိန်နာကရုပ်တရားပိန်နေတိတာက နာတရားဘယ်လန်းနေတာက ရုပ်တရားဘယ်လန်းနဲ့လူသိနေတာကညာချီတော်ကလေးလန်းနေတာကလန်းနေတယ်လို့သိတာကထို့အတူအဝေးသာထိုင်လာတုံးချပြုပြင်စင်သာမှတ်တိုင်းမှတ်တိုင်းဟာရှင်ရင်ချုပ်လိုက်တော့ရုံနဲ့နာကြီးပဲရှိတယ်အဲ့ဒါခုနကပြင်မဲ့ကသူငါတပယောက်ျားမိန်းမတဲ့ဝင်ရလေးပြလူနာပြမသတ္တဝအကိုင်းအခက်အရွယ်အမြင့်အနွယ် အေးအဲ့ဒါတွေခုတ်ပြင်ရှင်းလင်းပြီးတော့မှဆူဆူရောက်ရောက်ကြည်လိုက်တဲ့အခါကျတော့မှဩတကယ်ရှိကရုပ်နဲ့နာအောင်နာပိဏကရုပ်တရားအောင်နဲ့ပိဏတိတာကဒါပြည့်ချင်းယုံမသိတာယုတ်တိရနာဖောင်းတာက ဖောင်းဖို့တောင်းအောင်မယ်သူမှအသိလုံးအောင်ဖြစ်ပိန်အဲဖောင်းတယ်လို့အသိကလည်းသူကသိဖို့တောင်းလေးပဲဖောင်းဖို့သူလုံးမွေးတာသူကိစ္စနဲ့အဲ့ဒါပါသူလဲ ဝိသုပရောဝါအာကသေဥပ္ပိဇန္တိဝယန္တိသအာကတိခေါင်းဝင်တဲ့ဝိသုပါရောဝဒိန်လွာဒိန်ဒနှခုစက်နေရတဲ့ဖြက်ကနေဖြက်ကနေပေါ်လာတော်လျာစိတ်ကဲ့သို့နာမရူပနာယုတရားတို့ဟာဥပိ္ပဇာနိတာဖြစ်လေဖြစ်ပေါ်ရလာကြတေကိုဝေယတိစပြဲလေပြဲသွားကြတေကိုဟုတ်တာဗောဖောင်းတာတွေကအဲ9မိနစ်နေကြည့်တာအဖောင်းတခုတည်းနေလို့ရလား အပိန်တကူလည်းနေလို့ပေါ့ရပါဘူးဗျာဘာမရောငါကလုတ်ပြနေတာလို့ဟုတ်ပါဘူးငါကလုတ်ပြနေအဘောက်တကူလည်းနဲ့တဏီကုန်သက်အောင်တာဖြစ်မလားမဖြစ်ငါလောက်တာမဟုတ်ဘူးသူ့သဘာဝအရသူတက်ဆိုင်မှုအနေနဲ့ဖြစ်လာတာဒါကြောင့်တိန်လွားတိန်တာနှစ်ခုစံနေရတယ်ဖြတ်ကနေဖြတ်ကနေပေါ်လာတော်လျာတကဲ့သို့မှန်ရလား ရှူသွင်းလိုက်တဲ့လေဝမ်းပိုက်နဲ့ထိတွေ့တဲ့အခါကျတော့မှဟောင်းမှုဆိုတဲ့တရားစကုဝိညာဉ်ဟောင်းတယ်လို့အသိစိတ်လေးဖြစ်လာတာတို့ဂဲလေးပုံထားဟိုးရေတွေးရေကနဲ့ဂဲလေးချလိုက်တော့ဂဲနေရင်နဲ့ထိတော့ဘာဖြစ်သွားပလုံဆိုပြီးတော့အတန်လေးမြည်မသွားဘူးလားဂဲနေရင်နဲ့ထိတော့ဘယ်လိုဖြစ်သွား အဲ့ဒီပလုံးလုံးမိသွားတော့ဒီကလေးပြန်တက်လာသလားမြုပ်သွားသလားအဲ့ဒါပဲရှူသွင်းလိုက်တဲ့လေဒါတချင်းကြီးဖောင်းဆိုတာဖောင်းထုတ်ပိန်ဆိုတာကပန်းဆောင်အက္ခရာရေးသားရင်တူသလားဖောင်းတယ်ဆိုတာမြင်လာတာစူလာတာဝတ်စားရတယ်ဝတ်စားတင်သွားတာပိန်တယ်ဆိုတာကတ်သွားတာရှတ်သွားတာနှိမ့်သွားတာဝတ်စားထားတဲ့ဝတ်စားရွတ်သွားတာအမှုရာချင်းရောတူရလား အဲ့ဒါကိုယောဂီရဲ့စိုင်းတိုင်းမှတ်မှမှတ်တိုင်းမှတ်တိုင်းသိရတာမှန်ရလားပြိတာဒါကြောင့်ခဲလေးဆယ်လုံးလောက်ချအေးရေထဲမှာချလဲပလောင်ပလောင်ပလောင်မြည်ပြီးတော့အဲ့ဒီခဲလေးတွေကရေအောက်မှာမြုပ်သွားပြန်မပေါ်လာတယ်လို့ဖောင်းတာလဲရှူသွင်းလိုက်တယ်လေဝမ်ပိုက်ကပတာရထိတွေ့ပြီးဖောင်းနေသိမှုဆိုတဲ့အပွင့်တာပလုံဆိုတဲ့သားနဲ့တူရဲ့သားလေးပြောသူပြောက်သွားပြီ ရအောင်ကကပြတ်တက်မလာသလိုနောက်တကူပိန်တယ်လို့ပလုံတန်းကလေးမိလာသလိုရှိုက်ထုံလိုက်တဲ့လေးနဲ့ဝမ်းပိုက်ထိတွေ့တဲ့အခါဥပိသတိကာယဝိညာဏကာယဝိညာဏပိန်တယ်လို့သိလို့ကာယဝိညာဉ်အသိစိတ်ကလေးတွေဥပိသတိမောချမသွေဖြစ်ပေါ်၍လာပါ၏တည်း အေးအဲ့ဒါကြောင့်ဘုန်းကြီးတို့ကလုံမရှုနဲ့ခြုံမရှုနဲ့အဟုတ်ကိုတဲအောင်ရှုပိုမရှုနဲ့လုံမရှုနဲ့ဘိုးကိုတဲအောင်ရှုဖြစ်အောင်လည်းမလုံနဲ့ပြက်အောင်လည်းမလုံနဲ့ဖြစ်ဆိုင်ရုံနာကလေးအလိုက်နဲ့အလိုက်နဲ့ရှုပါရှုပါများတော့သူ့သဘာဝပေါ်လာလူအကြောင်းပေါက်ကြည့်မှသိတယ်ရွှေအကြောင်းဖျောင်းနဲ့တို့မှကြည့် အခုလည်းကိုယ်ခန္ဓာကဝိပဿနာဉာဏ်နဲ့ပေါင်းကြည့်တော့မှဟာယုံတဲ့နာမရှိတဲ့ဒုဝါတော့ပြောလဲငါပြုငညုံမိနိမိတင်မိပြအာလူနာပြမတတဝါပြောနေကြတာတကယ်တော့အရှိတရားကယုံတယ်နာနဲ့အဲယုတ်ကရမြဲရမမြဲဘူးဟောဖောင်းတာဖောင်းလဲဖောင်းဆုံးကြည့်စားလဲဆုံးသလုံးကြီးกว่าတယ်လို့အမူအရာလေးအားလည်းမတူပိန်တာပိန်လဲပိန်ဆုံးပိန်စလဲဆုံး စလုံးချင်းမတူသလိုအမူအရာရောတူရဲ့လားဒါတော့ခုမမြင်သေးဘူးဘုန်းကြီးတို့ကရှင်းပြင်းသဘောနဲ့အပြင်ယောဂီများကိုပြောပြထားတာပဲရှိတယ်တကယ်တော့ခန္ဓာမှာရှုခန္ဓာပိတ်ကောမှာရှုဘုန်းကြီးတို့ပြောတာကထွေလားထွေလားဆိုတာဘုရားဘာမှလည်းမပြီးပဲနဲ့လူငါမဟုတ်နာနဲ့ယုတ်အဟုတ်သိအောင်ဘွား နာယုတ်ဖြစ်မြင်သူငါစင်ပဲခွင်ငိမ့်စေတာဒါိုက်ဒါကြောင့်အာလုလက်ဥဖြစ်မျက်စိမိတ်ကောင်းလေးတဲ့တဲ့လေခါလေးစမ်းသပ်ထားရင်ဝင်ရမှာဘလဝဘောညာလဝဖြတ်တဲ့နမတခြင်းထိထားအေးဗြဟ္မတော်တဲ့ဒါဘုန်းကြီးတို့လည်းပဲဒီလိုတရားဟောပြီးမှရင်ပေါ့မှမသိရှာဘူး တရားအတွင်းအားနဲ့သုံးထားတဲ့အတွက်ဒါကြောင့်အောက်မေ့မထင်ရှားသေးဘူးထိုင်နေထိုင်နေထိုင်နေအဲအဲ့ဒါပြီးတော့ဖောင်းလာကြီးကသို့မဟုတ်ပိန်နာကြီးကသူပေါ်ရင်လားပေါ်ဖောင်းနာရင်ပေါ်ရင် ပေါ်မယ်ပိန်နာရင် ပေါ်ရင်ပေါ်မယ်ပေါ်တာရှုဒါကြောင့်လည်းအဲ့ဒါလေးလေးရှုလိုက်လို့ဖောင်းရင်ဖောင်းနေရှုအလေးလေးထုတ်လိုက်ပိန်ရင်ပိန်နေရှုပြီးတော့မှတ်ချင်တန်လေးတွေကအောင်းနေပိန်နေ မတကုသိုလ်နှုံးနဲ့တွဲရင်7မိနစ်မှာကုသိုလ်ပေါင်း300ကုသိုလ်ဒုစစ်တစ်ခုနဲ့တူပါတယ်ဒုစစ်တစ်ခုဟာစိုက်လိုက်ရင်တပင်မဲပေါက်ပြီမဲလို့ကိုင်းခဲအရွက်နဲ့အပွင့်သေးတွေကြတော့ဝေးဝေးဆာဆာဖြစ်လာတကယ်သူဝိပဿနာပွားကြိုးသွားငါပြားရုပ်ချင်းကြည်လင်ညာမြင်တို့လားစည်းစိမ်တက်မီတက်စီချမ်းသာအမှတ်ရှင်းလက်ငင်းရမိတာလို့ဆိုတဲ့အတိုင်းတည်း သက်ရှိခြင်းနဲ့ဆင်းလာခြင်း၃ချမ်းသာကြည်ခြင်း၄ခွန်အားကြည်ခြင်း၅ဉာဏ်ပညာကြည်ခြင်းဆိုရက်ဓမ္မတမမှာ အကျိုးသွား၅ပါးရနိုင်တယ်ဆိုတာကိုစိတ်ချယုံကြည်ကားဖြင့်ကိုင်းအလုံးစုပေါင်း၍ဆုတောင်းရေဆက်ချအမြပေးဝေကြပါလို့ယခုနေ့ကကုသိုလ်ဖြစ်အောင်တိကြဖတ်ကြပြီဖြစ်သောကြောင့်အခုတော့အလုံးပေါ့ဆိုရှင်ဘုရားဝိတော်မြတ်သည် တနေ့တာဆွမ်းလို့ရှင်ဥဖို့ပိတ်ဒေါ်လှကြည်အမှုထပိကိုမွေမသိမ့်တန်တာထုသမီးတိတ်မွန်ရှင်မိသားတစုလျှော်ရည်လူရှင်ဥမောင်ဖြူဒေါ်ကြည်အေမိသားစု ငွေမောင်းတော်အလှရှင်ယဟမကြီးယဟန်တကာကြီးဥခင်အောင်ကိုယေရှုသည်ယဟမတော်အုံးကြီးမိသားစုကိုစီတို့နှင့်စိတ်ဓုကိုမြညွတ်ကြလျက်ဘုရားမူရှိသံဃာတော်ဘုရားနဲ့ပြောရှင် ယောဂီသူတော်ရှင်တို့အားအာယုံစွာနေစွာချိုရီမိရေဓမ္မပူဇာဖြာဖြာတို့ဖြင့်ရေဆက်တော်သွန်ချ၍အာရဝန္တာလူတိုင်းရပါကုန်၏ချက်ပြုတ်ကျွေးမွေ့တန်ရှင်းရေတို့ဖြင့်လောအပ်ပြကြပါကုန်၏ ကရဏဂုံသီလစောက်ပြီးကြလျက်လျောင်းထိုင်ရသောရှုမှတ်ပွားကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်ဘုလူရှင်များရည်ညွှန်းထားသည့်ယဟန်တကာကြီးဥယံချိန်ဥခင်အောင်နဲ့တကွတပည့်တော်တို့ဤဘဝပြောင်းသွား ရွှေမျိုးများတို့သည်ရှေ့အဘဝကသာဓုခေါ်လျက်သူဂတိဘဝရောက်ရှိကြပါစေရှေ့အဘဝ၌ချမ်းသာဒုက္ခရရှိကြပါစေသာတပည့်တို့တို့လည်းဤသို့ပြုရဤသို့ပြုရ ထိုထိုဘဝကျင်လဲရလဲဒုက္ခဗေဒဉာဏ်မှအပေါင်းမကောင်းဟူသမျှမတွေ့ရပဲသဗ္ဗအိဋ္ဌာမင်္ဂလာကိုရွယ်ကားတာတိုင်း ရစေတော်သို့ယနေ့ယခု အလုံးသတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေချမ်းသာချမ်းသာကိုယ်ခန္ဓာမန်စွာဆောင်ရွက်နိုင်ကြပါစေခောက်အမြအမြ မြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြအမြ အမြတ်ယူတော်မူကြပါဘုံတော်သာဓုသာဓုသာဓုကာယမိမိတို့ကယောဂီဖြစ်နေပြီယောဂီရဲ့ဂုံသိက္ခာနဲ့ညီစွာမိမိတို့ရဲ့အမှတ်ကလေးကိုတမုထားပြီးတော့အိမ်မပြောမိစကြအရှင်ညာမဲသွားသွားတရားပဲထိုင်၍ပဲထိုင်ထိုင်အိပ်၍ပဲရှုမှရှိပါသည် ဒါမိကြီးတွေဖွင့်ပြီးတော့တကားထိုင်ပြောတာတို့ခုငေးတီငေးတို့ရတောင်လေးတစ်ဖက်ဖက်နဲ့ဆိုပြီးတော့သိရင်နဲ့မဲကင်းကမိဘုံကလေးယူမသွားနဲ့အဲအဲ့ဒါပဲသိရင်နဲ့သိရင်နဲ့ဆိုသိရင်နဲ့တို့ဟဲ့မွေပါကင်းပါဟဲ့တရားအတုနိဗ္ဗာန်သွားမယ်လို့ရတောင်လေးတစ်ဖက်ဖက်နဲ့ဆိုအဲ့ဒါလည်းမလုပ်ပါနဲ့ကဲကိုဘဝကိုကိုရဲ့ဂုံမုတ်ဓမ္မုတ်ထားပြီးတော့ကြိုးသားကိုနှုတ်စိတ်ဝမ်းငြိမ်းချမ်းပါရကြပါစေ